လိုင်းမော်ကနေတရားဒေသနာများကိုနာယူကြည်ညိုနေကြတယ်။တရားဓမ္မပေါင်းသူတော်ကောင်းတို့အတွက်စနေတနင်္ဂနွေဥပုပ်နေ့ညတိုင်းဘုန်းဘုန်းတို့ဓမ္မဒါနဓမ္မပူဇာတရားဒေသနာများဟောကြားခြင်းတရားဒေသနာများနာယူကြည်ညိုကြခြင်းမြင့်မြတ်တဲ့ကုသိုလ်ကောင်းမှုများကြိုးပမ်းအထောက်ကြတဲ့အခါကာလမှာဒီကနေ့ဓမ္မဒါနအလှူရှင်များဖြစ်ကြတဲ့ နှစ်ဖက်မိဘများအားရည်စူး၍ကိုအောင်မင်းမဏိနီထွေးတော်ဝင်အောင်မိသားစုမြိတ်မြို့နောက်ပြီးတော့ဖခင်ကြီးဦးတောင်မိခင်ကြီးဒေါ်ကြည်တို့အားရည်စူး၍သာသမီမြေတစုရွှေပြည်စုအိမ်ရာတောင်ဥက္ကလာရန်ကုန်မြို့ကနေမိခင်ကြီးဒေါ်ကြည်ကွယ်လွန်ခြင်း9နှစ်ပြည့်ဓမ္မဒါနအလှူတဲ့နောက်ပြီးတော့ဘုန်းတို့ မိခင်ကြီးဒေါခင်ဆွေသားဥကျော်မိုးဒေါခင်ချိုချိုသမီးအမန္ဒာမိသားစုနဲ့ဥဝင်းအောင်ဒေါ်လီယုံသားရိုင်းယန်ကနက်မိသားစုအမေရိကန်နိုင်ငံနေရိုးရောင်မျိုးတင်မိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာကိုအနုမောဒနာဖြစ်စေဖို့ဘုံတို့ဖတ်ကြပြပါနော်အဲ့တော့ဒီကနေ့ည နာယူကြည်ညိုကြမယ်တရားဒေသနာကမင်္ဂလာတရားတော်အပိုင်း30ပေါ့နော်မင်္ဂလာတရားကကျေပြင်းတဲ့နဲ့နေတဲ့အတိဘယ်တွေမြောင်းစွာရှိတဲ့အတွက်ကြောင့်ရှုတော်မျိုးစုံကနေကြည်ပြီးတော့ရသော်ဘုရားရဲ့တပ်မြူတဉာဏ်ကြီးကိုကြည်ညိုနိုင်တယ်ပေါ့နော် အခုမင်္ဂလာတရားနဲ့ဘဝမှာပနစ်ချလိုက်တယ်လို့စသရင်တော့ဘုံဘုံတို့ပြောခဲ့တယ်ဟုတ်လားအခု မင်္ဂလာတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကတဖြည်းဖြည်းနဲ့ဒါအသက်ကြီးလာပြီဆိုတဲ့အတိဘယ်မျိုးနော်မင်္ဂလာတရား7ပါးမြောက်ဘယ်လိုမင်္ဂလာတရားတွေနဲ့ပြည့်စုံအောင်ကျင့်သုံးကြမလဲ မာတာပိတုဥပဋ္ဌာဏံပုဒ္ဒဒါရတသင်္ကဟောအနာကုလသကမ္မန္တာဧတံမင်္ဂလမௌဓမတဲ့ဒေဝဗုဒ္ဓတိလိုရင်းနဲ့မေးလျှောက်လာတဲ့ဩနတမာတာပိတုအမေအဖာတို့ကိုယံဥပဋ္ဌာဏင်စာအကျဉ်လှုပ်ကြွေးပြုစုခြင်းသည်၎င်းဗုဒ္ဓဒါရတတာမယကိုရောတင်ကဟောစာအကျဉ်ချီးမြှောက်ထောက်ပံ့ခြင်းသည်၎င်းအနာကုလရှုပ်ထွေးခြင်းကင်းတန်ရှင်းသော ရေကမ္မန္တာစအကျင့်အမှုလုပ်တို့သည်၎င်းအဋ္ဌိရှိကုန်၏။ဤတံဤလေးပါးသည်ကဥဒ္ဓမံကောင်းမြတ်သောမင်္ဂလာမင်္ဂလာတရားပေ၏တဲ့။အဲ့တော့မင်္ဂလာဆိုတာကြီးပွားခြင်းချမ်းသာခြင်းပြည့်စုံခြင်းရဲ့အကြောင်းတရားတွေလို့အလုံးနားလည်ထားကြပြီးသားနော်။အစဉ်ပြေရလား။အဲ့တော့ဘုံဘုံတို့ဒီကနေ့ပြည့်စုံခြင်းကြီးပွားခြင်းချမ်းသာခြင်းရဲ့အကြောင်းတရားတွေမြတ်စွာဘုရားဟောတဲ့နေရာမှာ မင်္ဂလာတရားအရေးအတွက်နဲ့ပတ်သက်ပြီးတော့ဒီကထာလေးကနည်းနည်းပြောစရာရှိတယ်ပေါ့။မြတ်စွာဘုရားကမင်္ဂလာတရားကိုဟောတဲ့နေရာမှာ38ဘုရားလို့ဒီလိုလေးနော်ကဏန်းတက်ပြီးတော့ဟောထားတာတော့မဟုတ်ဘူး။မာတာပိတုဥပဒ္ဒါနံပုဒ္ဒဒါရတသင်္ကဟောအနာကုလာစကမ္မန္တာဒီမင်္ဂလာက အရေးအတွက်ရာမာတာပိတုဥပဒ္ဌာနာကိုအမိအဖတို့ကိုပြုစုလုပ်ကြွေးခြင်းကိုနှစ်ပါးယူမယ်ဆိုရင်လည်းရတယ်တစ်ပါးယူမယ်ဆိုရင်လည်းရတယ်ပုဒ္ဒရာဒတသင်္ကဟောတာမယားတို့ကိုချီးမြှောက်ထောက်ပံ့ခြင်းဆိုတာလည်းပဲသာသမီတွေကိုချီးမြှောက်ထောက်ပံ့ခြင်းဇနီးမယားကိုချီးမြှောက်ထောက်ပံ့ခြင်းဆိုပြီးတော့နှစ်ပါးယူရင်လည်းရတယ်တစ်ပါးယူရင်လည်းရတယ်အဲ့ဒါပေါ်မှာမူတည်ပြီးတော့တစ်ပါးတည်းပေါင်းပေါင်းယူမယ်ဆိုရင်မင်္ဂလာတရား39ပါးပဲရှိတယ် နှစ်ပါးစီနှစ်ပါးစီကြီးခွဲယူမယ်ဆိုရင်တော့39ပါးဖြစ်သွားမှာပေါ့နော်မာတာပိတုဥပဋ္ဌာဏကိုတပါးတည်းပေါင်းယူပြီးတော့ပုဒ္ဒတာရတသင်္ကောကိုနှစ်ပါးခွဲယူမယ်ဆိုရင်တော့38ပါးဖြစ်သွားမယ်ပေါ့ဒါဒီကဏ္ဍနေအရေးအတွက်တွေကတကယ်တမ်းကအဓိကမဟုတ်ပါဘူးမြတ်စွာဘုရားဟောထားတဲ့အတိုင်းပြည့်ပြည့်စုံစုံကျင့်သုံးနိုင်ဖို့ကအဓိကပေါ့နော်အဲ့တော့ဘုန်းဘုန်းတို့ဒီကဏ္ဍနဲ့ပတ်သက်ပြီးတော့38 38 38 39တွေ အဲ့ဒါအရေးမကြီးပါဘူးအတော့အများပြောနေကြတိုင်းရှေးဟောင်းထုံတန်းစင်လာတိုင်းယူဆလာခဲ့တဲ့38ပါးလို့ဒီလိုလေးပဲယူယူသားသားမှတ်ထားလိုက်တာကောင်းပါတယ်ဟုတ်လားအဲ့တော့ဒီကနေ့ညတော့မာတာပိတုဥပဋ္ဌာဏနော်ကျေးဇူးရှင်မိဘနှစ်ပါးကိုနော်လှုပ်ကြွေးပြုစုခြင်းဟာကြီးပွားခြင်းချမ်းသာခြင်းပြည့်စုံခြင်းရဲ့အကြောင်းမင်္ဂလာတရားအဲ့ဒါကိုဘုံဘုံတို့ပြောရနော်အဲ့ဒါကိုဘုံဘုံတို့ ဆရာကြီးတကုံထုံးမြန်ဘလို့ရေးတော့မြင့်မို့ရွှေတောင်မိဘကျွေးကိုကောင်းစွာဆက်ပေးဝတ်ကြည်ကြည်ကျွေးသည့်ချကသားနဲ့မရမြောက်စားချီးမြှင့်ဝတ်ကုန်စေအလုတာဝန်မလစ်ဟင်းနဲ့အပြစ်ကင်းအောင် လုပ်ပါလေစီးစိမ်ကိုပေးပြုစုရေးမျှော်တွေးသုံးချက်ပေးအဲ့ဒါမှဗုဒ္ဓဘာသာကဗမင်္ဂလာတွေတဲ့ဟောလဲလွန်ကောင်းတယ်ဟုတ်လားတော်ဒီကနေ့ပြောရင်တာလေးတွေတော်တော်များများပုံပုံ စုဆောင်းထားတယ်ပေါ့နော်အဲ့တော့ဘယ်ကနေစပြီးတော့ပြောကျင်တော့ဆိုတော့မိဘတို့ရဲ့ပုံမှာပြုစုလုပ်ကြွေးခြင်းဟာမင်္ဂလာဘာဖြစ်လို့တော့မိဘကို ပြုစုလုပ်ကြွေးရတာဟာအလွန်ကြီးမားတဲ့ကုသိုလ်ကောင်းမှုကြီးကိုပြုအားရောက်တယ်ငါဟာလှုပ်တဲ့လှုပ်ထိုက်တဲ့အလုပ်ကို လုပ်ရပေတယ်လို့စစ်မှန်တဲ့ကျင့်တတ်မှုလည်းရတယ်မြတ်စွာဘုရားကဒီဘဝလည်းပဲချီးမွမ်းတာကိုခံရတယ်တန်တရားမှာလည်းပဲ နတ်ရွာသူဂတိကိုယောက်ျောင်းအလုတ်လို့ဒီလိုတောင်မြတ်စွာဘုရားဟောတယ်ဒါကြောင့်ဒါဟာမင်္ဂလာရှိတဲ့အလုတ်ပေါ့နော်ဒါကြောင့်ဒီမင်္ဂလာတရားနဲ့ပြည့်စုံအောင်ဘုံဘုံတို့စူးစမ်းကြရမယ်ပေါ့အဲ့တော့စူးစမ်းခြင်းစိတ်ပေါက်ဖို့ကမိဘတို့ရဲ့ကိုယ့်အပေါ်မှာရှိနေတဲ့ကျေးဇူးတရားကိုယ့်အပေါ်မှာထားတဲ့မေတ္တာတရားအဓိကတော့အဲ့ဒီနှစ်ချက်ကိုဘုံဘုံတို့ဆင်ញင်မိဖို့စဉ်းစားမိဖို့ အရေးကြီးတယ်။မိဘဟာကိုယ့်ပေါ်မှာအလွန်မှကျေးဇူးများတယ်အလွန်မှလည်းချစ်ခင်တဲ့မေတ္တာတရားနဲ့တော့ပြည့်စုံတယ်ဆိုတာတော့သိတော့သိတယ်မသိဘူးမဟုတ်။ဒါပေမဲ့အဲ့ဒီသိတာကိုဘုံဘုံတို့ကမေ့ထားမယ်ဆိုလို့ရှိရင်တော့မိဘပေါ်မှာပြုစုခြင်းစိတ်လှုပ်ကြွေးခြင်းစိတ်တော့ဒီမင်္ဂလာတရားကြီးနဲ့ပြည့်စုံအောင်ကြိုးပမ်းအထောက်လေစိတ်နည်းနည်းရော့နေမယ်ပေါ့အဲ့တော့ကိုသိထားတဲ့အဲ့ဒီမိဘရဲ့ကိုယ့်ပေါ်မှာထားတဲ့မေတ္တာနဲ့ကျေးဇူးကိုကိုက အမှတ်ရဖို့စဉ်းစားမိဖို့စဉ်းကျင်မိဖို့လိုတယ်အဲ့ဒါမှကိုယ်စိတ်ထဲမှာလေးလေးမြက်မြက်တန်ဖိုးထားပြီးတော့မိဘကိုပြုစုခြင်းလှုပ်ကြွေးခြင်းဒီမင်္ဂလာတရားကြီးနဲ့ပြည့်စုံပို့ပြီးတော့ကြိုးပမ်းအထုတ်လို့စိတ်ထက်သန်နော်အဲ့တော့အဲ့ဒီနေရာမှာမိဘကကိုယ့်ပေါ်မှာဘလောက်ချစ်လဲကိုယ့်ပေါ်မှာဘလောက်ကျေးဇူးများလဲဆိုတာလေးကိုဘုံဘုံတို့မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတွေကိုပဲအခြေခံပြီးတော့ပြောသွားပါမယ်ဟုတ်လားမိဘနဲ့ပတ်သက်ပြီးတော့မြတ်စွာဘုရား ဘလို့မြင်ပြသလဲအဲ့ဒါလေးတွေကိုမြတ်စွာဘုရားရဲ့စကားမူရင်းအတိုင်းလေးဘုံဘုံတို့နာယူကြည့်စေခြင်းနော်ဣတိယပါဠိတော်မှာတဗျမကတုတ်တံဆိုပြီးတော့ရှင်မခုတ်စုတ်တရာမြတ်စွာဘုရားဒီကနေတဆင့်နာယူမှတ်သားပြီးတော့ဟောထားတဲ့တုတ်တံတစ်ပုဒ်ရှိတယ်အဲ့ဒီမှာဘယ်လိုဟောထားလဲဆိုတော့တဗျမကာနိဘိက္ခွေတာနိကုလာနိယေတံပုဒ္ဒနာမာတာပိရတော် ဣဇာဂါတွေပူဇိတာဟွန်တိယဟန်တို့တဲ့အမျိုးကောင်းသားတယောက်ရဲ့အိမ်မှာမိဘနှစ်ပါးကိုမျက်မျက်နှုံနှုံပူဇော်လှုပ်ကြွေးထားမယ်ဆိုရင်အဲ့ဒီအမျိုးကောင်းသားရဲ့အိမ်ဟာမြမာကြီးနဲ့အတူတူနေရတာလို့ဆိုရမယ်တဲ့နော်အိမ်တဲ့အိမ်မှာအမေအဖေကိုတကယ်ကိုတန်ဖိုးထားပြီးတော့နော်ပြုစုလှုပ်ကြွေးထားမယ်ဆိုလို့ရှိရင်အဲ့ဒီအိမ်ဟာဘာနဲ့အတူတူနေတာတော့မြမာနဲ့အတူတူနေတာတဲ့ တပုပ္ပဒေဝတာနိဘိခွေတာနိကုလာနိယေတံပုတ္တာနာမာတာပိတောဣဇာဂါရိပူဇိတာဟွန်တိနောက်တစ်မျိုးထပ်ပြောတယ်မိဘကိုပြုစုလုပ်ကြွေးထားတဲ့အိမ်ဟာအိမ်ဥနဲ့နဲ့အတူတူနေရတာလို့ဆိုနိုင်နေတဲ့နောက်ထပ်တစ်မျိုးထပ်ပြောတယ်တပုပ္ပါ စရိယကာနိဘိခဝေမိဘနဲ့အတူတူနေနေတဲ့ပြုစုလုပ်ကြွေးထားတဲ့ပူဇော်ထားတဲ့အိမ်ဟာလက်ဦးဆရာနဲ့အတူတူနေတာလို့လဲဆိုရမေးတဲ့ တာဟုနေယကာနိဘိခွေတာနိကုလန်နိယေတံပုဒ္ဒနာမာတာပိတော်ဣဇာကာရိပူဇိတာဟွန်တိအဝေးကနေယူလာတာကိုနော်အလှခံယူထိုက်တဲ့လူနဲ့အတူတူနေနေရတာလို့လည်းဆိုနိုင်နေတဲ့မိဘကိုမြတ်စွာဘုရားစကလုံးသုံးလုံးနဲ့မိဘရဲ့ဂုံကျေးဇူးကိုဖော်ပြထားတယ်လို့ဆိုနိုင်တယ်။တပြမကာနိပြမာကြီးနဲ့အတူတူနေရတာမိဘကိုပူဇော်ထားတဲ့ပုဂ္ဂိုလ်ဟာ တာပုဗ္ဗဒေဝတာနိအိမ်ဦးနဲ့နဲ့အတူတူနေရတာနော်တာပုဗ္ဗစရိယကာနိလက်ဦးဆရာနဲ့အတူတူနေရတာတာဟုနေရကာနိမြင့်မြတ်လို့ကို့အတွက်မြင့်မြတ်လို့အဝေးကနေတောင်ပစ္စည်းပစ္စည်းတွေကိုယူပြီးတော့လှူတာကိုခံယူတိုက်တဲ့မြင့်မြတ်တဲ့အဲ့ဒါလိုအလှူခံပုံကိုနဲ့အတူတူနေရတာလို့ဆိုရမေးတဲ့ဒါကြောင့်မလို့မြတ်စွာဘုရားခိုင်မာအောင်ထပ်ပြောတယ် ဗြမာတိဘိက္ခွေမာတာပိတုနဲ့ဧတံဒီဝဆနံယဟန်တို့တဲ့ဗြမာဆိုတဲ့စကားဟာအမေဖေရဲ့နာမည်ပါတဲ့ပုပ္ပဒေဝတာတိဘိက္ခွေမာတာပိတုနဲ့ဧတံဧတံအဓိဝဆနံအိမ်ဥနတ်ဆိုတဲ့အမည်ဟာမိဘတို့ရဲ့နာမည်ပါတဲ့နော်ပုပ္ပစရိယာတိဘိက္ခွေမာတာပိတုနဲ့ဧတံအဓိဝဆနံလက်ဦးဆရာဆိုတဲ့အမည်ဟာမိဘတို့ရဲ့အမည်တဲ့အာဟုနေယာတိဘိက္ခွေမာတာပိတုနဲ့ဧတံအဓိဝဆနံ အဝေးကနေယူတာကိုတောင်းလှူခံယူတိုက်တယ်ဆိုတဲ့ပုံကိုရဲ့နာမည်ဆိုတာအဲ့ဒါအမေဖေတို့ရဲ့နာမည်တဲ့စကားဘယ်နှခွန်းပြောတော့လေးခွန်းနော်ပြမတဲ့အိမ်ဦးနတ်လက်ဦးဆရာဟုတ်လားလက်ဦးဆရာဆိုတာသူ့ထက်ကိုဘဝမှာအရင်ကြတဲ့ရှေးကြတဲ့ဆရာမရှိဘူးနော်ပြီးတော့ဗါလဲတော့အာဟုနေရ ဟုတ်လားအာဟုနေရဆိုတာဘယ်တမှာတွေ့တော့ တန်ခါဂုံတော်ကိုပါထဲမှာနော်ဟုတ်လားအဲ့တော့မိဘကလည်းပဲတခြားတခြားသောတတ္တဝါတွေရဲ့ပုံမှာကြည်သူမများခြင်းသာရှိရမယ်ကို့အတွက်ကတော့ကို့မိဘဟာပြောမပြနိုင်လောက်အောင်ကြည်သူများတယ်ပေါ့ဟုတ်လားဒါကြောင့်မြတ်စွာဘုရားအာဟုနေရဆိုတဲ့နာမည်အဲ့ဒီမှာပေးတာအဲ့ဒီမှာမြတ်စွာဘုရားအကြောင်းပြချက်ကလေးထုတ်ပြတယ်ဘာဖြစ်လို့ဒီလောက်မိဘတွေကိုချီးမွမ်းရတယ်လေတန်ကိတ္တဟေတုတဲ့ဘာကြောင့်ဒီလိုပြောရတာလဲဆိုရင် ဘဟုကာရဘိခွေမာတာပိတရော ပုတ္တာနံနော်မိခင်ဖခင်တို့ဆိုတာသားသမီးတို့အတွက်အလွန်မှကျေးဇူးများ၏တဲ့နော်ကျေးဇူးအလွန်တရာမှများတယ်အပါဒကာကိုယ့်ရဲ့အသက်ကိုသူတို့စောင့်ရှောက်လာတာပောဒကာကိုယ့်ကိုသူတို့ကြွေးမွေးလာခဲ့ကြတာဣမတ္တလောကတဓာတ်တေတာရောတဲ့နော်ဒီလောကကြီးကိုသူတို့ကကိုယ့်ကိုပြခဲ့တာတဲ့သူတို့ပြလို့လောကကြီးကိုကိုမြင်ရတာသုံးလုံးပြောရနော် မိဘတွေဟာသားသမီးတွေရဲ့ပုံမှာကျေးဇူးများတယ်ဆိုတာကိုမြတ်စွာဘုရားရဲ့နော်စကလုံးလေးကိုအတိအကျကြီးညိုစေခြင်းလို့ဘုံဘုံကရွတ်ပြဟုတ်လားအပါရကအသက်ကိုသူတို့စောင်းရှောက်ခဲ့ကြတာ ပောတကနော်သူတို့ကြွေးမွေးခဲ့ကြတာဣမတလောကတဓာတ်တေတာတော့နော် လောကကြီးကိုသူတို့ပြခဲ့ကြတာအဲဒါကြောင့်မို့လို့မိဘတွေဟာပြမဆိုရင်လည်းဟုတ်တယ်အိမ်ဦးနဲ့ဆိုရင်လည်းဟုတ်တယ်လက်ဦးဆရာဆိုရင်လည်းဟုတ်တယ် အာဟုနေရဆိုတဲ့အဝေးကနေယူလာတဲ့ပစ္စည်းတွေကိုအလှခံယူတိုက်သူဆိုရင်လေဟုတ်တယ်တဲ့ဒါကြောင့်ဗြဟ္မာတိမာတာပိတတော်ပုပ္ပစရိယတေဥစ္စရိအာဟုနေရစပုတ္တာဏပဇာယအနုကမ္မကာနော်မိခင်ဖခင်ဆိုတာဗြဟ္မာလည်းဟုတ်တယ်လက်ဦးဆရာလည်းဟုတ်တယ်အလှခံပုဂ္ဂိုလ်လည်းဟုတ်တယ်သာသမီတွေရဲ့ပုံမှာနော်အလွန်တနာတဲ့စိတ်နဲ့အကျိုးကိုဆောင်ရွက်ခဲ့ကြတယ်တတ္တမဟိနေနမတေယတက္ကရေယသပန္တိတော အန္နေနသာအထပါနေနဝိတေနတယနေနသာဥစ္စာတနေနနာပနေနပါဒာနံဒောဝနေနသာဒါကြောင့်မို့လို့တဲ့ဉာဏ်ရှိတဲ့လူဆိုတာနော်မိဘကိုရှ िख ိုးရမယ်မိဘကိုဘာလို့ရတော့ရှ िख ိုးရမယ်တဲ့တက္ကရေရသာပူဇော်ရမယ်အနေနာပါနေနာဟောသမင်းတို့အဖျောတို့နော်အဝတ်တို့အိတ်ဟာနေရတို့နော်နင်းပေးနှိပ်ပေးရေမိုးချိုးပေးခြေထောက်တွေကိုစုပ်နေပေးအဲ့လိုမျိုးပြုစုရမယ် အဲ့လိုပြုစုမယ်ဆိုရင်တဲ့တာယနံပါရိစရိယာယမာတာပိတုသူပန္တိတာဣဒေဝနံပတန်တန်တိပစ္စေတက်ခေပမောတတိအဲ့လိုပြုစုမယ်ဆိုရင်အဲ့ဒီပညာရှိတဲ့ပုဂ္ဂိုလ်ပညာရှိတဲ့ပုဂ္ဂိုလ်ဟာဣဒေဝနံပတန်တန်တိနော်ဒီဘဝမှာလည်းပဲချီးမွမ်းတိုက်တယ်သူများတော်လိုက်တာဆိုတဲ့ချီးမွမ်းတာကိုလည်းထိုက်ထိုက်တန်တန်ရမယ်ပေါ့နော်ပြီးတော့ဗါလဲတော့ပစ္စေတက်ကေပမောတတိတမလွန်လောကမှာလည်းပဲ နော်နတ်ရွာနတ်ပြည်မှာချမ်းချမ်းသာသာ နေနိုင်ခြင်းရဲ့အကြောင်းတရားကိုပြုဟာရောက်သွားတယ်။ဒါဘုံဘုံတို့တပြမကတုတ်တံပေါ့နော်။အဲ့တော့ဒီတုတ်တံမှာတည်တည်ချာချာကြည်လိုက်ရင်ကိုယ့်ရဲ့ပေါ်မှာကိုယ့်ရဲ့မိဘတွေကနော်ဘလောက်ထိချစ်တယ်လဲဘလောက်ထိကျေးဇူးများလဲဆိုတာကိုအဓိက ပြောထားတာပေါ့နော်။အဲ့တော့ဘုံဘုံတို့မိဘတွေရဲ့ပေါ်မှာကိုကပြည့်စုံလို့ကြွေးခြင်းဆိုတဲ့မင်္ဂလာတရားနဲ့နော်ပြည့်စုံအောင်ကြိုးပမ်းလိုစိတ်ထက်သန်ဖို့ မိဘတို့ရဲ့မေတ္တာတရားမိဘတို့ရဲ့ကြည်စုတရားကိုအမှတ်ရမယ်လို့ပြောခဲ့တာနော်ဟိုမသိဘူးတော့မဟုတ်ဘူးသိတယ်ဒါပေမဲ့မေ့နေတာတွေရှိတယ်မေ့နေရင်ကိုကထက်ထက်တန်တန်စိတ်ကမရှိဘူးပေါ့ဆိုကြပါစို့ဥမာဘုံဘုံတို့သိရမယ်ဆိုတာမသိဘူးလားဟာသိတာပေါ့သိတတ်တဲ့ရွယ်တွေကစားသိတယ်ကိုကတစ်ချိန်သိရမယ်ဆိုတာဒါပေမဲ့မေ့ထားတယ်ဆိုတဲ့အခါမျိုးကြတော့သိတာကိုမသိသလိုဖြစ်သွားတယ်ငါဘာလို့ဥစားပေးပြီးတော့လုံမယ်ဘဝမှာဘလို့နေမယ် ငါဘဝမတည်မြဲတဲ့ဘဝအချိန်မွေးပျက်စီးနိုင်တယ်ဆိုတဲ့အမြင်မရှိတဲ့အခါကျတော့နော်တေခြင်းကိုအမှတ်ရလို့ဖြစ်ပေါ်လာတဲ့လမ်းကြောင်းမှန်ကန်မှုတွေကောင်းမြတ်မှုတွေဟာမရတော့ဘူးဖြစ်သွားတာဟုတ်လားဒါကြောင့်တေမာကိုမသိဘူးတော့မဟုတ်ဘူးသိတယ်သို့တော့မေ့ထားတဲ့အခါကျတော့မသိတယ်လို့ဖြစ်တယ်အခုလည်းပဲမိမရဲ့ကျေးဇူးမိမရဲ့မေတ္တာတရားမသိဘူးတော့မဟုတ်ဘူးသိတယ်သို့တော့မေ့ထားမယ်ဆိုရင်မိဘရဲ့ပုံမှာတန်ဖိုးထားမှုဟာလျှော့သွားနိုင်တယ်ပေါ့နော်ဒါကြောင့်မိဘရဲ့ အ ਨੇ ဆုံးမေတ္တာနဲ့ကျေးဇူးဘုံဘုံဒါနှလုံးပြောခြင်းနော်စကားလေးနှလုံးဟုတ်လားဘာနဲ့ပါမေတ္တာနဲ့ကျေးဇူးကိုယ့်ပေါ်မှာဘလောက်ချစ်လဲလို့မင်းသူတို့လောက်ကိုယ့်ပေါ်မှာချစ်တဲ့လူမရှိဘူးလို့ပြောလို့ရတယ်ဟုတ်လားဒီကမာကြီးတယောက်ပြောဦးတာရှိတယ်သူ့မှာမိဘလည်းရှိတယ်သားသမီးတွေလည်းရှိတယ်မိဘကို तू မချစ်ဘူးမဟုတ်ဘူးချစ်ပါတယ်တဲ့အလွန်မှချစ်ပါတယ်ဒါပေမဲ့သားသမီးကိုချစ်တာနဲ့တော့မတူဘူးတဲ့သားသမီးကိုချစ်တာ ရင်ထဲကနေဒစိမ့်စိမ့်အလိုလျောက်ကိုဖြစ်လာတာတဲ့အဲ့လိုတောင်ပြောတယ်ဟုတ်လားဒီဥစ္စာကိုယ့်ရဲ့မိဘဟာကိုယ့်ကိုချစ်လိုက်မယ်ဆိုတဲ့ဥစ္စာကိုတွေးဖို့ပြောပြတယ်နော်ဆိုကြပါစို့လူတွေဟာကိုသားသမီးရမကိုမိဘဟာကိုယ့်ကိုဘယ်လောက်ချစ်မလဲဆိုတာကိုတော့တွေးမိကြတာတချို့ဆိုရင်အဲ့ဒါကိုတောင်မတွေးမိတာရှိတယ် ဥမာပြောကြပါစို့အဇာတတဟာမိဘနဲ့ပတ်သက်ပြီးတော့ဒါနာမည်ဆိုးနဲ့ကြော်ကြတာပေါ့နော်ဖေးတတ်တဲ့လူဆိုပြီးတော့ဟုတ်လားဒါပေမဲ့လို့သူ့သားလေးမွေးလာပြီဆိုတဲ့အခါကျတော့သူ့သားရဲ့ပုံမှာ ဖြစ်တဲ့ချစ်ချင်းကသူ့ကိုအကြီးကျယ်လွှမ်းမိုးသွားတယ်အဲ့ဒီလွှမ်းမိုးမှုကနေသူဘာတွေးတော့အော်ငါဖေကလည်းငါ့ကိုချစ်မှာပဲပေါ့မိဘရဲ့ချစ်ချင်းကိုမိဘဖြစ်မှာပဲသူက နည်းနည်းနားလေစားပြုတ်လာတယ်နော်အဲ့ဒါနဲ့သူ့စိတ်ထဲမှာတန်တရားဖြစ်လို့သူ့ရဲ့မေတော်ဝေဒီဟီကိုသွားမေးတာသူ့ကိုသူ့ဖေကသူငယ်ငယ်တုန်းကချစ်လာပေါ့အခုသူကသူ့သားကိုအလွန်ချစ်တယ်ပေါ့ဟာချစ်တာပေါ့လူမိုက်ရဲ့မင်းကိုမင်းဖေကအလွန်ချစ်တယ်ဘလောက်ချစ်လဲဆိုရင်ဒီနေ့မှမင်းငယ်ငယ်တုန်းကလက်မှာခုနာပေါက်လို့ဘလို့မှမအိတ်နိုင်လို့အဲ့ဒီခုနာတက်တာပါစေတော့ဆိုပြီးတော့မင်းရဲ့ဖေကသူ့ခရင်းထဲကိုငုံပြီးတော့မင်းကိုချော့သိမ့်တယ် ဒါမင်းအိပ်ပျော်နေတော့မှပဲမင်းရဲ့လက်ကအနာကနော်အာငွေ့ကြောင့်မို့လို့ပါပြီးတော့ပေါက်သွားအပြေတွေကပါဇက်ထဲမှာအဲ့ဒါကိုထွေးထုတ်လိုက်လို့ရှိရင်မင်းနိုးသွားမှာဆိုလို့အဲ့ဒီပြေကိုသူမျိုးချလိုက်တာအဲ့ဒီတော့ဇာတက်တက်ဘလို့မှနေလို့မရတော့အဲ့ဒီချိန်မှာသူ့အဖေကိုသူထောင်ထဲမှာခြေဘွားလည်းဓာခွဲပြီးတော့ထားပြီးပြီအဲ့ဒါနဲ့တခါအဖေကိုပြန်ပြီးတော့အချုပ်ထောင်ထဲကနေလွတ်စေဆိုပြီးတော့သူအမိန်ပေးတာပေါ့နော်ဒါပေမဲ့နောက်ကျသွားပြီ သူ့သားမွေးဖွားတယ်ဆိုတဲ့သတင်းနဲ့သူ့အဖေသေဆုံးတယ်ဆိုတဲ့သတင်းဟာဒီပိုင်းတစ်ထက်ရောက်လာအဲ့ဒီတမန်နှစ်ယောက်ကအတူတူတိုင်မင်းလာမင်းကမင်္ဂလာသတင်းမင်းအရင်ပြောမင်းကအမင်္ဂလာသတင်းမင်းကနောက်မှပြောဆိုဖေးသေးတဲ့သတင်းကနောက်မှရောက်တာ။အိုးဟုတ်လားအဲ့တော့ပြောချင်တာပါတော့မိဘတွေကကိုယ့်ကိုဘယ်လောက်ချစ်လဲဆိုတာကိုကိုမိဘဖြစ်မှသိမယ်ပေါ့နော်စဉ်းစားမိတာကိုမိဘဖြစ်တဲ့အချိန်မှတောင်မှအဲ့ဒါမသိတဲ့လူတွေရှိတယ်ပေါ့ အာဒါဘုတော်အံ့ဩစရာကောင်းတယ်ဟုတ်လားတကုပုံမှာမိဘရဲ့မေတ္တာတရားအလွန်ကြီးတယ်ဆိုတာကိုတန်တရားမဝင်သင့်ဘူးပေါ့နော်ဝန်တုဝနာတာမဇတ်ထဲမှာဆိုလို့ရှိရင်မိဘတွေဟာသားသမီးတွေကိုသူတို့ရဲ့အသက်ထက်တောင်ပိုးပြီးတော့ချစ်တယ်ဆိုတဲ့သက်တွေကိုတွေ့ရတယ်ဒါတော့လူတိုင်းတော့လည်းဟုတ်ချင်မှဟုတ်မှာပေါ့နော်ကွဲပြားမှုတော့ရှိတာပေါ့သို့သောအဲ့လိုမိဘတွေလည်းအများကြီးရှိနိုင်တယ်ပေါ့နော်သူဝနာတာမဇတ် ပြီးလေးရခမင်းကမြားနဲ့ပြစ်လို့မြားစိတ်မှုန်ပြီးတော့မြေကမ်းဘေးမှာလဲတော့မိဘတွေကဘာလုပ်တော့တစ္ဆာဆိုတာအဲ့ဒီဆိုတဲ့တစ္ဆာစကားသူသားအသက်ရှင်ဖို့အတွက်တစ္ဆာဆိုတာတစ္ဆာဆိုမှတော့မှန်ရမယ်နော်မမှန်ရင်တစ္ဆာအစွမ်းထက်မှာမဟုတ်ဒါဆိုတဲ့တစ္ဆာကဘလို့တော့ငါသည်တဲ့ငါသားတာမကိုနော်ငါအသက်ထက်ပိုးပြီးတော့ချစ်ပါတယ် အီမန်ကန်တဲ့သစ္စာတကားကြောင့်ငါသားလေးအသက်ရှင်ပါကြီးဒုက္ခလာပါရိကမေယောဖေယောအဲ့တိုင်းသစ္စာဆိုတာအဲ့ဒါကြောင့်မလို့သစ္စာမှန်တဲ့အတွက်ကြောင့်သွန်တာတာမှာမြားစိတ်ပြေတယ်ပေါ့နော်ဟောနောက်ခုနှစ်ဘဝမြောက်ကအမေတော်ခဲ့တဲ့နတ်သမီးသူကလည်းဘာလုပ်တော့သစ္စာဆိုတယ်သူကလည်းပဲသူဒီလောကကြီးမှာသူ့အနာတာမကိုချစ်တဲ့အချစ်မျိုးနဲ့သူဘယ်သူမှမချစ်ဘူးပေါ့ဒီမှန်တဲ့သစ္စာတကားကြောင့်သူသားလေး အသက်ရှင်ပါသည်ခုနှစ်ဘဝမြောက်ကတော်ခဲ့တဲ့အမေပေါ့နော်အဲ့ဒီစကားမှန်တဲ့အတွက်ကြောင့်သူ့နာတာမှာအသက်ရှင်ခွင့်ရတယ်အဲ့ဒီအခြေအနေကိုဘုံဘုံတို့လှမ်းပြီးတော့နော်အကဲခတ်ပြီးတော့ကောက်ချက်ချကြည့်မယ်ဆိုလို့ရှိရင်တချို့မိဘတွေဟာကို့အသက်ထက် သားသမီးကို ပိုးပြီးတော့ချစ်တယ်ဟုတ်လားတချို့မိဘတွေဟာဘဝတွေ၃-၄ဘဝလောက်ပြောင်းသွားတာတောင်မှမှတ်မိအောင်မယ်သာဆိုရင်မေတ္တာဟာရှိနေတယ် ဘုံဘုံတို့နှမဝမ်းခွဲလေးတယောက်နော်အရင်ဘဝသူ့သားတော်ကြတဲ့အိမ်ကိုသွားသွားနေတာလေဟုတ်တယ်မဟုတ်လားမြစ်တာမကုန်ဘူးပေါ့နော် तू ကမှတ်မိနေတာကိုဒါအရင်ဘဝငါသားဆိုတော့ဟုတ်လားအဲ့ဒါပြောရင်တာပါတော့မိဘတို့ရဲ့မြစ်တာတရားအမှတ်ရရမယ်တို့ပေါ်မှာကြီးကြီးမားမားရှိတယ်နော်ကိုမိဘလောက်ကိုဘယ်သူမှမချစ်ဘူးဆိုတာကိုနားလည်ရမယ်ပေါ့ ဒါကြောင့်မြတ်စွာဘုရားမေတ္တာရဲ့ပြယုံအနေနဲ့ဗာပြောခဲ့တော့မာတာယထာနိယံပုတ္တမေတ္တာကိုအလွယ်တကူနားလည်သွားအောင်ဥပမာပေးတာတတ္တဝါတွေရဲ့ပုံမှာကောင်းကျိုးချမ်းသာကိုလိုလားတဲ့စိတ်မေတ္တာစိတ်ဖြစ်စေရမယ်ဘလို့တော့ဘလို့ဖြစ်စေရမှာလို့မေတ္တာမိခင်ရဲ့တားပုံမှာချစ်တဲ့ချစ်ချင်းမျိုးဒါဖျားပေးတဲ့ဥမာပဲဟုတ်တယ်မဟုတ်လားမြဲရွတ်နေတာပဲမဟုတ်လားမေတ္တာတုတ်ထဲမှာပါနော် မာတာယထာနိယံပုဒ္ဒံဧကံပုဒ္ဒံမနုရခေနော်တူရီသောသားကိုအသက်ဒီကိုတော့အကြောင်းကြောင့်နော်ကောင်းကောင်းစောင့်ရှောက်တဲ့မိခင်ရဲ့မေတ္တာမျိုးတတ္တဝါတွေရဲ့ပုံမှာချစ်ရမယ်လို့ဒါမိခင်ရဲ့ဖခင်ရဲ့သားသမီးတွေရဲ့ပုံမှာချစ်တဲ့မေတ္တာတရားပြောမယ်ဆိုရင်ကုန်နိုင်စရာမရှိဘူးပေါ့နော်အလွန်နီးရဲတဲ့သွေးရတောင်ဘာဖြစ်သွားတော့ဖြူသွားတာလေမိခင်ရဲ့မေတ္တာစိတ်ဟုတ်လားဒါကြောင့်ဒီမေတ္တာကိုအမှတ်ရရမယ်ပြီးရင်ပါတော့ ကျေးဇူးတရားဒီကျေးဇူးနဲ့ပတ်သက်ပြီးတော့ပြီးတော့ဦးဇင်းရှိရှိဝေးဝေးပြောမနေဘူးဥမာလေးနဲ့ပဲနှိုင်းရှင်ပြီးတော့ပြောလိုက်တစုံတယောက်ကကိုယ့်အသက်ကယ်လိုက်တယ်ဆိုရင်အဲ့ဒီလူကိုကိုယ့်တက်သက်လုံးမှာငါရဲ့အသက်သခင်ကျေးဇူးရှင်ဆိုပြီးတော့ကျေးဇူးလဲဆက်လို့ဆုံးမှာမဟုတ်ဘူးဟုတ်လားတန်ဖိုးလဲထားလို့ကိုဆုံးမှာမဟုတ်ဘူးဆိုရပါစို့ကိုရင်နစ်တယ်ကိုကိုကယ်လိုက်တယ်ကိုယ့်ရဲ့အတွက်သေဘေးကနေပြီးတော့ကယ်လိုက်တဲ့လူတယောက်ရှိမယ်ဆိုရင် ဒီလူကိုဘယ်လိုသဘောထားမှာတော့အလုံးကိုပဲကျေးဇူးတင်တင်နဲ့ကိုတသက်လုံးသူမသိမချင်းကိုမသိမချင်းသူဟာကိုယ့်ရဲ့ကျေးဇူးရှင်ဘာကျေးဇူးရှင်လဲအသက်သခင်ကျေးဇူးရှင်နော်တကယ်တမ်းပြောရလို့ရှင်မိဘအသက်သခင်ကျေးဇူးရှင်ကိုဘယ်နဲ့ထက်ကွမ်းဖြစ်နေမှတော့မသိဘူးလို့ပြောလို့ရတယ်စဉ်းစားကြည့်လေငငယ်တုန်းကသူတို့ကသာကိုယ်တန်တန်ရှင်ရှင်တုတ်တယ်မပေးခဲ့ဘူးဆိုရင်ကိုကအညစ်အကြေးတွေနဲ့နစ်ပြီးတော့တေခဲ့ရမှာပဲ ပြောရင်ကိုဘဝကိုဝါစာသူတို့ရဲ့သွေးသားကိုအမိပြုတ်ပြီးတော့ဖြစ်ပေါ်လာခဲ့ကြတာဟုတ်လားဒါကြောင့်မိဘရဲ့ဒီကျေးဇူးကိုအဲ့ဒါကိုမြင်ရပေါ့နော်သူတို့ပေးတဲ့ဘဝပေါ့ဟုတ်လားကိုဘဝလေးကကိုကံကြောင့်အဓိကတော့ဖြစ်လာတာပေါ့ဒါပေမဲ့ဘာကိုအမိပြုတ်ရတာတော့မိဘရဲ့သွေးသားကိုအမိပြုတ်ရတယ်ဟုတ်လားနောက်မိဝမ်းကျွတ်လာပြီဆိုတော့သူတို့ရဲ့စောစောကပြောခဲ့တဲ့အသက်မသေးအောင်ရှောင်းရှောင်းမှုကိုကိုခံခဲ့ရတယ် သူတို့ကြွေးတာမွေးတာစားခဲ့ရတယ်ဟုတ်လားသူတို့တရက်နှစ်ရက်လောက်ကိုယ့်ကိုမြန်မေ့ထားမယ်ဆိုရင်ကိုယ်ကဘာဖြစ်သွားမှာတော့တေးသွားမှာပေါ့ဟုတ်လားအမြဲတမ်းကိုယ့်ကိုဘာလုပ်တာတော့မသေးအောင် အသက်ရှင်အောင်သူတို့မွေးခဲ့ကြတာတပင်လေးအညွန့်ညောင်လေးဟာရေမလောင်မှုဘာလို့ဆိုတေးသွားမှာပဲလေဒီတပင်လေးကိုကိုအာကြီးလာအောင်မွေးလာတော့တပင်ကြီးကြီးဖြစ်သွားတယ်အဲ့လိုပဲဘုံဘုံတို့ဘဝတွေကိုဘယ်သူကစပြီးတော့မွေးခဲ့တာတော့ မိဘတွေကစပြီးတော့မွေးခဲ့တာပေါ့နော်ဒါကြောင့်မိဘရဲ့ကျေးဇူးတရားကိုအဲ့လိုလေးဘုံဘုံတို့နားလည်စီခြင်းနဲ့ပေါ့ဒါကြောင့်ဘုံဘုံတို့ရွာဘက်မှာဟိုတုန်းကရွှေမုတ်ထိုးဆရာတော်ဆိုတာရှိတယ်လူတွေကပစ္စည်းတွေဘာတွေလားလှူတယ်ဆိုရင်အဲ့ဒါတွေလှူခံပြီးသူကဘာပြောတော့ဒါငါဟာမဟုတ်ဘူးဒါအဲ့တော့သူ့အမေကမရှိတော့ဘူးသူ့အဖေကသူနဲ့လာနေတာဒါခမဲတော်ကြီးဟာဘောင်းဆိုသူ့ဘဝကမိဘတွေကမိဘတွေကြောင့်သူ့ဘဝရဲ့လို့နော်အဓိက ဒီဘဝအနေနဲ့ပြောရရင်အကြောင်းတရားမိဘကြောင့်ဖြစ်ရတာဒါကြောင့်သူ့ဘဝကြီးကွာစားမိဘဟာပေါ့ तू ကအဲ့လိုခံယူတာဟုတ်လားဒါကြောင့် तू ရလာတဲ့ပစ္စည်းဟာလည်းမိဘဟာပဲလို့ तू ကအဲ့လိုခံယူတာဒါအလွန်ကိုပဲနော်ဂျေဇူးနားလေတဲ့စိတ်တက်လို့မဆိုနိုင်ဘူးလားဆိုနိုင်နော်ဒါကဘာပြောတာတော့နော်မေတ္တာနဲ့ဂျေဇူးတရားဘုံဘုံတို့အမြဲတမ်းအမှတ်ရသင့်တဲ့နော်မေတ္တာနဲ့ဂျေဇူးတရားဒါကြောင့်မို့လို့ရှေးသူတော်ကောင်းကြီးတွေဟာမိဘရဲ့ပုံမှာတတ်နိုင်တဲ့လောက် အမြဲတမ်းပြူစုတယ်လှုပ်ကြွေးတယ်နှကျေးဇူးနဲ့မေတ္တာတရားကိုနားလည်လို့ဒါလို့ကိုလုပ်ရမယ်ဆိုတဲ့အမြင်သူတို့မှာရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နော်မှတ်သားစရာကောင်းတဲ့ဇတ်တော်လေးတစ်ပုဒ်ပြောပြမယ်မိဘရဲ့ကျေးဇူးတရားနဲ့မေတ္တာတရားကိုနားလည်ပြီးတော့တုံ့ပြန်ကြတယ်ဆိုတာရှေးသူတော်ကောင်းတို့ရဲ့လမ်းစဉ်ဆိုတာလေးကိုထင်ရှားစေခြင်းလို့ပေါ့နော်ဒီဇတ်တော်လေးက လူကြားတဲ့လည်းပဲအရောက်တော်အလွန်များပါတယ်ကေဒါရဇတ်နော်သူကမိဘကျေးဇူးတွေမကဘူးနောက်နေ့မှပြောမယ်မင်္ဂလာတရားတွေနဲ့ပါဆက်ဆက်ပြီးတော့နားလေစရာရှိတယ်ပေါ့တခုသောဘဝတုန်းကဘုံတို့ရဲ့ဖရာလောင်းကကြက်တူရွေးဖြစ်တယ်နော်တကယ်ကိုပဲကြက်တူရွေးထဲမှာတော့ဆူဆူဖြိုးဖြိုးပေါ့ဒါသူအရွယ်ရောက်လာတဲ့အချိန်ကျတော့သူ့အမေဖေကမျက်စိမမြင်တော့ဟုတ်လား အဲ့ဒါနဲ့သူကဒီအမေဖေကိုအတိုက်မှာပဲထားပြီးတော့လှုပ်ကြွေးတယ်တဲ့ဒီကြက်တူကြီးကအဲ့သူ့မှာလက်အောင်ငယ်တာကြက်တူကြီးတွေလည်းအများကြီးရှိတယ်ဒါတလေးသဘာတွေဘာတွေပေါ်ပြီးဆိုရင်သူတို့သွားကြတယ်ကျန်တဲ့ကြက်တူကြီးတွေကဘိုက်ဝအောင်စားပြီးဒီလိုပဲပြန်သွားကြတယ်သူကတော့အဲ့လိုမဟုတ်သူဘိုက်ဝအောင်စားတယ်စားပြီးလို့ရှိရင်အနှံကိုချိုးရတယ်ဇပက်နှံကိုတလေးဇပက်နှံကိုချိုးပြီးတော့နိုင်တယ်လို့အဲ့ဒီဇပက်နှံတွေကိုသူကချီသွားတယ် ဟုတ်လားအဲ့ဒါကိုလဲစောင့်တဲ့လူကမြင်တဲ့အခါကျတော့စိတ်ထဲမှာလည်းအလွန်ထူးဆန်းတယ်ဒီကြေးသားတွေက6လို့လည်းမနိုင်ဒီလိုဖြစ်နေရတဲ့ကြားတဲ့ဒီကြက်တူကြီးကြီးကြီးကြီးရလည်းပဲထူးထူးခြားခြားအနှံတွေကိုချွတ်ချွတ်ပြီးတော့တဲသွားတယ်မြင်ကွင်းကလည်းဆန်းနေတဲ့အခါကျတော့လဲပိုင်ရှင်ကိုအကြောင်းကြားတယ်ဒီလိုဖြစ်နေတယ်စဘာတော့ရမှာမဟုတ်ဘူးပေါ့အဲ့ဒါနဲ့အနှံကိုချိုးပြီးတော့တဲသွားတယ်ဆိုတဲ့ကြက်တူကြီးအကြောင်းကိုကြားတော့ပုံသားကြီးကလဲပိုင်ရှင်ကစိတ်ဝင်စားတယ် အဲ့လိုဆိုရင်အဲ့ဒီကြက်တူရေးကိုမိအောင်ဖမ်းတယ်အဲ့ဒီတကောင်ကိုမိအောင်ဖမ်းအရှင်ဖြစ်ပါစေပေါ့အဲ့ဒါနဲ့သူဘယ်နာလေးနားတော့ဆိုတာကိုကြည့်ပြီးတော့ဖမ်းတော့မိရောဘုရားလောင်းကိုမိတယ်မိတော့ကျန်တဲ့ကြက်တူရေးတွေကိုသူကအဝေးရက်နေလာစားကြတာငါអော်လိုက်လို့ရှိရင်သူတို့အစာမဝဘဲနဲ့ပြန်ပြေးလို့ရှိရင်ဒုက္ခရောက်လိမ့်မယ်ဆိုတော့မអော်ဘူးတတိယရှိတယ်ပြန်ချင်းအကုန်လုံးပြန်ချင်းရောက်ပြီးဆိုတော့မှကျန်တဲ့ကြက်တူရေးတွေပြန်ကြတော့သူတကောင်တည်းပဲကြံရစ်တယ် အဲ့ဒီမှာလဲစောင့်တဲ့လူကသူ့ကိုဖမ်းပြီးတော့ပုံနာကြီးကြီးကိုသွားပြီးတော့ပို့တာပေါ့နော်ပို့တဲ့အခါကျတော့ပုံနာကြီးကဘာပြောတော့ဆိုတော့နော်သူ့ဟာအမောင်ကြီးစားတဲ့အင်ဂျီတန်တပါးကုံသောကြီးသားတို့အားဥဒရနုနာအတိုင်းရှိနေရှင်သောဝမ်းရှိ၏ဟုငါအောက်မေ့၏တဝအမောင်ကြီးသား၏ဥဒရဝမ်းသည်အစ္စောဒရလွန်သောဝမ်းဖြစ်အောင်တကားတာလိန်တလေးကိုယထာကမအလိုရှိတိုင်းဗုဒ္ဓဝါစပြည့်၍တုံတေနနှုတ်သီးဖြင့်အာရာယယူ၍ကိစ္စတိသွား၏ကျန်တဲ့ကျတူကြီးလေးတွေက အတိုင်းရှိသိတယ်မင်းရဲ့ one byte ကသူတို့ရဲ့ပို့ပြီးတော့အများကြီးမြန်ကြီးနေသလားပေါ့နော်ကိုထံတို့တထပူရီတိသူဝဝေဒံနုတေမယပုထုံးမေတမ္မအခါယီကုဟင်တာလေနိဒာဟတိသူဝအမောင်ကြီးသာတထထိုလက်ပံတော်၌ကိုထံကြည်ကိုပူရီတိနုပြည်စေသလိုမင်းစပိုက်စပိုက်ဒီပါလေးမြန်ဆောက်ပြီးတော့အဲ့ဒီတည်းမြန်မင်းထဲ့နေသလားနော်သူဝမောင်ကြီးသာတေးတင်သည့်မယားငါနဲ့ဝေဒံနုရန်သူမြန်ဖြစ်နေသလားမင်းကမြန်မုန်းနေလို့လား တမ္မအမောင်ကျေသာပုတ်ထောမေးရတော့တင်ဒီမေငါအခါဟီဖြေပါတဲ့တာလိန်တလေးသမားတွေကိုကုဟိန်ဘယ်ရက်နိုင်နိနိတာဟဲ့တိမင်းသိမ့်ထားတာတော့တဲ့ပြောရရင် तू ဟာဒီကျေသာလေးကိုမြင်မြင်ချင်းအလွန်ချစ်တယ်ချစ်လို့မို့ तू ကအဲ့လိုပြောတာနော်ဒီပြင်ကျေးသားတွေတမင်းဝမ်းဘိုက်ကပိုးကြီးနေသလားမင်းနဲ့ငါရန်သူမြန်တော်လို့လားမင်းတပလိုက်တွေဘာတွေမြန်ဆောက်ထားသလားဘယ်နာသိမ့်ထားတော့ပြောပါပေါ့အဲ့လိုမေးတဲ့အခါကျတော့ဘုရားလောင်းကနာမေဝေဒံတရားတတ်တယ်ကုဋ္ဌမေရှံနာဝိစတိ ဣနံမုံဇာမိနံဓမ္မိတံပတောကောတသိမလေနော်နိဒိမ်ပိတထနိဒဟာမိအေဝံဇာနာဟိကောတိယနော်သူပြောတဲ့စကားလေးအတိအကျသိချာနာတော့နော်ပြမနာအရှင်ပုံနာတဲ့မေငါအာတရားသင်တဲ့တတ်တိမ်အတူတကွာနဝေဒံယံတိမရှိပါဘူးမေရှံငါကုဋ္ဌာသပရိုက်တိနဝိဇတိမရှိဘူးအဟံငါတိဣနံကျွေးဟောင်းကို မုံစားမိဆက်သဖြင့်လွတ်စေရ၏ဣနံကျွေးမြည်သစ်ကိုဓမ္မိပေးချရ၏ ကောတာသိမ့်မလိလက်ပံတော်သို့တံပတော်ရောက်၍တက်ထထိုလက်ပံတော်၌နိဒိမ်ပိအစင်လိုက်သောဥစ္စာရွှေအိုးကိုလေနိဒဟာမိငါမြုံနိုင်ရ၏ကောတိယကောတိယအနွယ်ဖြစ်သောပုံနာအေဝံဤသို့ဇာနာဟိတိလောတဲ့တရားငါရန်သူလည်းမဟုတ်ပါဘူးတဲ့ငါမှာဇဗရိုက်တွေမရှိပါဘူးတဲ့ဒါနဲ့ဘာလို့တရားတွေသူယူသွားရတာတုံးဆိုတော့သူ့မှာလုပ်ငန်းကြီး၃ရက်ရှိတယ်ပေါ့နော်အဲ့ဒါပေါင်းဆိုနံပါတ်1ကြွေးအောင်ဆက်ရတယ်တဲ့ဟုတ်လားနံပါတ်2ကြွေးသစ်ကိုလည်း ချရတယ်ကြွေးပေးရတယ်ပေါ့သူများကိုတချိန်ပြန်ပြီးတော့ရမယ်ပေါ့နော် ပြီးတော့နံပါတ်3ကဘာတော့ကိုယ့်နောက်ကိုအရှင်လိုက်မဲ့ရွှေအိုးကိုလည်းမြှုပ်ရတယ်သုံးချက်ပေါ့နော်ကြွေးအောင်ကိုလည်းဆက်ရတယ်ကြွေးသစ်ကိုလည်းချရတယ်ကိုယ့်နောက်ကိုအရှင်လိုက်မဲ့ရွှေအိုးကိုလည်းမြှုပ်နိုင်ရတယ်အဲ့လိုပြောတဲ့အခါကျတော့ဘုရားနားမလဲဘူးနော်ကိရိတန်တေဣနာဒါနဣနာမောခောသကိရိတောနိတိနိဒါနမက္ခာယိအထပါတာပမောခတိ နော်သူဝအမောင်ကြီးသာတေသင်ဤနာဒန္နံကျွေးပေးခြင်းသည်ကိရိတံဘလို့သဘောရှိတာတော့ဤနာမောခောစကျွေးဆက်ခြင်းဆိုတာတော့ကိရိတော်အဘလို့သဘောရှိတာတော့နိတိနိဒါနာနော်ဥစ္စာရွှေဥကိုမြုပ်နှံခြင်းဆိုတာကိရိတံဘလို့သဘောရှိတာတော့ဘာကိုပြောတာတော့မေငါအခါဤဖြေပါတတ္တထိုသူဖြေသည်ရှိသောပါတာကြော်ကွင်းမှာပမုခတိလွတ်ပါလက်တံတဲ့မေးတာပေါ့နော်ကျွေးကျွေးဟောင်းဆက်တယ်ဆိုတာဘာကိုပြောတာတော့ နော်ကျွေးတစ်ချတယ်ဆိုတာဘာကိုပြောတာတော့နော်အစင်လိုက်တဲ့ရွှေဦးကြီးကိုမြုပ်နှံနေရတယ်ဆိုတာဘာကိုပြောတာတော့ပေါ့အဲ့လိုမေးတော့မှဘုရားလောင်းကဂါထာ၄ပုဒ်နဲ့သူဖြည့်တယ်အဇာတဘက်ခတရုဏပုဒ္ဒကမရှကောတိယတေမံတထပရိတန်တိတသမတေတံဣနံတတိနော်ဘာပြောတော့ကောတိယကောတိယနယ်ဖြစ်သောဗြဟ္မဏပုံနာမေရှံငါအာအဇာတဘက်ခမရောက်သေးသောအတောင်ရှိကုန်သောတရုဏနုကုန်သောပုဒ္ဒကသားငယ်တို့သည်တန်တိရှိကုန်၏ တေထိုသားငယ်တို့သည်မန်ငါကိုတထာထို့သူပရိသန်တီမွေးတုံမွေးမြူကုန်လက်တံတသမထို့ကြောင့်တေတန်ထိုသားငယ်တို့ဟာဣနံကျွေးသစ်ကိုတတိပေးချ၏နော်သာသမီတွေကိုကျွေးတာကိုသူကကျွေးသစ်ပေးတယ်လို့ပြောတာငါအိုးလာတဲ့အချိန်မှာငါအတွက်သူတို့ကအထောက်အကူပြုလိုက်မယ်ဆိုတဲ့သဘောမျိုးပေါ့ဟုတ်လားအဲ့ဒါကျွေးသစ်ချတာတဲ့နောက်ကျွေးဟောင်းကိုဆက်တယ်ဆိုတာဘာပြောတော့မာတာပိတာစမေဥဒ္ဒါဇိနကကတရွတ်ပနာတေတံတုံဒေနဟာတုနာမုံစီ ဥပါကတံဣနံကောတိယကောတိယအနွယ်ဖြစ်သောပြမနာပုံနာမင်းငါဤမာတာပိတာဆာမိဘတို့သည်လေဟုတ်တာ ကြီးကုန်ပြီဇိန်တကအိုကြကုန်ပြီကတရွတ်ဗနာလွန်သောအရွယ်ရှိကုန်ပြီတေတံထိုမိဘတို့ဟာတုံတေနာနှုတ်သီးဖြင့်ဟာတုနာဆောင်ခဲ့၍ပုပ္ပကတံရှေး၌ပြုတ်သောဣနံကျွေးဟောင်းကိုမုံစီဆက်သဖြင့်လွတ်เสียရ၏တဲ့မိဘတွေအိုပြီတဲ့သူတို့မလုံနိုင်တော့ဘူးပေါ့နော်သူတို့စာသူတို့မရှာနိုင်တော့ဘူး အဲ့ဒါကိုငါကြွေးမွေးတာတစ်ချိန်လုံးကငါ့ပေါ်မှာရှိနေတဲ့သူတို့ရဲ့ကျေးဇူးတရားတွေကိုပြန်ပြီးတော့ဆက်တာဒါကြောင့်အဲ့ဒါကြွေးအောင်ဆက်တာလို့ပြောတယ်တဲ့အဲ့လိုဆိုရင်ရွှေဦးမြုပ်တယ်ဆိုတာပါတော့အင်ကြီးပိတထတကုဏခိနဘက္ခသူဒုပ္ပလာတေတံပုံညက်တိယောဓမ္မေတန်တိတိန်အာဟုပန္နိတာကောတိယကောတိယအနွယ်ဖြစ်သောပြမနာပုံနာတထထိုလက်ပံတော်၌အင်ကြီးပိတဘာလိဖြစ်ကုန်သော ခီနဘက်ခါကုံသောအတောင်ရှိကုန်သောသူဒုဗ္ဗလအလွန်အားနေကုန်သောတကုဏငှက်တို့သည်တန်တိရှိကုန်၏တေတံထိုငှက်တို့အားပုံညက်ထီကောကောင်းမှုဖြင့်အလိုရှိသည်ဖြစ်၍ဓမ္မိပေး၏တန်ထိုသို့ပေးခြင်းကိုပန္တိတာပညာရှိတို့သည်ဏိဒိန်အစဉ်လိုက်သောဥစ္စာရွှေဟု၍အာဟုဆိုကြကုန်၏တဲ့။နော်ငါနေတဲ့နေရာမှာနော်အတောင်တွေမစုံကြတော့တဲ့။အိုမဲနေကြတဲ့။ကိုယ်အစာကိုမရှာနိုင်ကြတဲ့ကြေသားအိုတွေရှိတယ်။နော်အဲ့ဒါတွေကိုငါကောင်းမှုကိုလိုလားတဲ့အတွက်ကြောင့်သူတို့ကငါကြွေးတာပေါ့နော်။ အဲ့ဒီလိုသူတို့ကိုကြွေးတာငါနောက်ကိုအမြဲတမ်းလိုက်မဲ့ဥစ္စာရွှေကိုအဲ့ဒါငါမြုပ်တယ်လို့သင်အဲ့ဒါလိုနားလည်ရမေးတဲ့နော်ကောတိယကောတိယနွယ်ဖြစ်သောဗျမ္နပုံနာမေငါဤဣနာဒါနံနော်ကြွေးသစ်ပေးခြင်းသည်ဣတိသောဣတိတံဤသို့သဘောရှိဣနာမောခောစာနော်ကြွေးဟောင်းဆက်ခြင်းသည်ဣတိသောဤသို့သဘောရှိနိတိနိဒါနဥစ္စာရွှေကိုမြုပ်ခြင်းသည်ဣတိတံဤသို့သောသဘောရှိဣတိဤသို့အဟံငါသည်အခါမိဖြေ၏အေဝံဤသို့အတိုင်းတွန်တင်သည်ဇာနာဟိတိလောတဲ့ နော်သင်မေးလို့ဒါငါဖြေလိုက်တယ်အဲ့ဒါလိုလဲပြောလိုက်ရောပုံနာကြီးကဘာပြောလို့ဆိုတော့နော်ဘဒ္ဒကောဝတ္တယံပက္ခိဒီဇောပရဒီဇောပရမဓမ္မိကောဧကိစေတုမနုတေတုအယံဓမ္မောနာဝိစတိနော်အယံပက္ခိဤငှက်သည်ဘဒ္ဒကောဝတ္တကောင်းလေစွာတကားအယံဒီဇောဤငှက်သည်ပရမဓမ္မိကောမြတ်သောတရားကိုကျင့်လေစွာတကားအယံဓမ္မောဤတရားသည်ဧကိစေတုအချုပ်ကုန်သောမနုတေတုလူတို့၌ပင်နာဝိစတိမရှိ။အော်ဒီငှက်ကလေးကကောင်းလိုက်တာ။ ဒီငယ်ကလေးကကျင့်တာအလွန်ကိုပဲသဘာဝကျလိုက်တာနော်ဒီလိုကောင်းမြတ်တဲ့အကျင့်မျိုးတချို့လူတွေမှာတော့ငါမတွေ့ရဘူးတဲ့ဘုံစတာလင်ယထာကမသဟတပ်ပေဟိညာတိပိပုဏ္ဏပိသူဝပတ္တိမူပိယံပေတဝဒတနံသူဝအမောင်ကြီးသာတဲ့တပ်ပေဟိခတ်သိန်းကုန်သောညာတိပိဆွေမျိုးတို့နဲ့သဟအတူတကွယထာကမအလိုရှိတိုင်းတလိန်တလေးစွားကိုဘုံစစားပါလောသူဝအမောင်ကြီးသာပုဏ္ဏပိတဖန်တိပတ္တိမူမြင်ရပါလိုကုန်၏ တဝသင်ဟာမေငါဤဒသနမြင်ခြင်းကိုပြည့်ရန်ချစ်ခင်မြတ်နိုးလာပါ၏နော်တင်ရရွှေမျိုးတွေပေါင်ဖော်တွေအကုန်လုံးလာပြီးတော့ကြိုက်တလောက်စားတဲ့ဟုတ်လားနော်တင့်ကိုမြင်ရတာငါစိတ်ထဲမှာအလွန်မှမျက်နှိုးတယ်ဟုတ်လားဒါကြောင့်နောက်ထပ်လည်းထပ်ပြီးတော့ငါတင့်ကိုမြင်ခြင်းတယ်အဲ့လိုပြောပြီးတော့သူ့ဒီပေတထောင်လောက်ရှိတဲ့လေကင်းကိုသူ့ကိုပေးလိုက်တာအဲ့ဒီကြေးသားကိုပေးတာနော်သူကျင့်တာကိုမျက်နှိုးလို့ပေါ့အဲ့တော့ဘုရားလုံးကအဲ့ဒီတရားမှာနော်သူတို့ ကြေးသားအုပ်စုလောင်းကယုံရှစ်ပယ်တာလောက်ပဲသူယူပြီးတော့ကျန်တာကိုမယူဘူးပေါ့နော်အဲဒီဇတ်တော်လေးကိုဘုန်းဘုန်းတို့စဉ်းစားကြည့်မယ်ဆိုလို့ရှိရင်ဘာတွေ့ရတော့အလွန်ကိုပဲမျက်နှိုးစရာကောင်းတဲ့နော်ဘဝရဲ့နေထိုင်ကျင့်သုံးစရာကောင်းတဲ့နော်မြင်ကွင်းတစ်ခုပေါ့ဟုတ်လားပြောရရင်အလွန်လဲအခြေခံကြတဲ့အမြင်မှန်နေလို့မဆိုနိုင်ဘူးလား နော်ကိုဘဝစာတော်ကသူများကိုအာကိုပြီးတော့ယက်တီခဲ့ရတယ်နော်ပြီးရင်ကိုကိုအာကိုပြီးတော့ယက်တီမဲ့လူတွေလည်းရှိလာတယ်ကိုကသားသမီးပေါက်စလေးဖြစ်တယ်ငါကိုကိုရွယ်ရောက်လာတဲ့ခါကျတော့ကိုကိုပဲအကြောင်းပြုပြီးတော့ကိုမွေးဖွားလာတဲ့သားသမီးအစ်စ်ကလေးတွေဟောရှိလာတယ်ဟုတ်လားအဲ့တော့ဒီကြွေးဟောင်းကြွေးသက်ဆိုတာဘာလို့နေတော့လဲပတ်နေရတဲ့သဘောပေါ့နော်နောက်ပြီးတော့ကိုမိသားစုလောက်လေးတင် ကိုစိတ်ထားလို့မပြည့်စုံဘူးဘာလို့ဖို့လို့သေးတော့ကိုပတ်ဝန်းကျင်နီးစပ်ရာကိုလည်းပဲ နော်အထောက်အကူပြုဖို့ရွှေအိုးမြုပ်ဖို့မလိုဘူးလားလိုတယ်နော်အဲ့တော့ဒီဟာကိုကြည့်တဲ့အခါမှာမိဘရဲ့ဒီကျေးဇူးတရားတွေကကျွေးသဘောလဲဆန်တယ်ဆိုတာကိုလည်းနားလည်ရမယ်ကျွေးဆိုတော့နည်းနည်းတော့ရှင်းသိသလိုရှိတာပေါ့နော်ဟောမိတွေတော်ဂေါတမီပြိဋိနိဗ္ဗာန်စံဃာတိမှာမြတ်စွာဘုရားကိုရှောက်တဲ့စကားတစ်ခုရှိသေးနော်မြတ်စွာဘုရားကြောင့်မို့လို့မိတွေတော်ဂေါတမီကနော်တရားသူတရားမြတ်ကိုရပြီးတော့ဒုက္ခခတ်သိမ်းရလွတ်သွားတာပေါ့နော် အဲ့လိုသူ့ကိုဒုက္ခလွတ်အောင်လုပ်ပေးတဲ့အတွက်ကြောင့်တစ်ချိန်လုံးကဒီမြတ်စွာဘုရားရဲ့အပေါ်မှာငငယ်တုန်းကသူပြုစုလုပ်ကြွေးခဲ့တဲ့ကျေးဇူးတရားတွေရှိတယ်။အဲ့ဒီကျေးဇူးတရားတွေကျေပြီ။အဲ့ဒါကိုဒီမိတွေတော်ကောလမီကဘလို့သုံးလုံးလဲဆိုတော့ကျွေးကြေသွားပါပြီတဲ့အရှင်ဘုရားတပည့်တော်ပေါ်မှာတင်နေတဲ့ကျွေးတွေဟာကြေသွားပါပြီ။ဒီလိုမျိုးပြောတာရှိတယ်ဟုတ်လား။အဲ့တော့ကျွေးဆိုတဲ့စကားက तू ကမဖြစ်မနေဆက်ကိုဆက်ရမယ်ဆိုတဲ့အဓိပ္ပာယ်ကိုလည်း သက်ရောက်နေရနော်ဒါကိုနားလည်ဖို့မလိုဘူးလားအင်းနောက်တစ်ခုကဘုံဘုံတို့ဩမိဘရဲ့ပုံမှာဟိုမဖြစ်မနေမှုလို့လုံးရတယ်ဆိုတဲ့စိတ်မျိုးနဲ့ကိုမဟုတ်ဖဲနဲ့တကယ်ကိုမျက်မျက်နိုးနိုးလှုပ်ချင်လို့ကိုလှုပ်တာဆိုတဲ့စိတ်မျိုးနဲ့ရောလှုပ်နိုင်ဖို့မလိုဘူးလားတဆင့်တက်ရမှာနော်အဲ့ဒီအထိဘုံဘုံတို့တဆင့်တက်ရမှာဟုတ်လားအဲ့ဒါကဘုံဘုံတို့ဘယ်မှာတွေ့ရတုံးဆိုတော့စောစောကပြောခဲ့တဲ့ နောက်သူဝနာတမဇတ်ထဲမှာနည်းနည်းတွေ့ရရှိတယ်။ဟိုသူဝနာတမရဲ့မိခင်ဖခင်ကဟိုတောင်ဘိုးတစ်ခုနီးမှာသူတို့မိုးရွာတဲ့အခါမှာတတိရှာသွားကြရင်းနဲ့ဝင်ပြီးတော့မိုးခိုကြတာ။အိုးသူဝနာတမတော်တော်အရွယ်ရောက်ထိသူတို့ကပဲလှုပ်ကြွေးနေတာ။ဟုတ်လား။အဲ့လိုမိုးခိုရင်းနဲ့သူတို့ပေါ်မှာကြတဲ့မိုးရေကသူတို့ရဲ့ချွေးတွေနဲ့ရောပြီးတော့ နော်တောင်ပေါ်ကောင်းထဲရောက်တော့တောင်ပေါ်ကောင်းထဲမှာရှိတဲ့မွေရထွက်ပြီးတော့မှုတ်လို့အစိတ်သင့်ပြီးတော့မျက်လုံးတွေအကုန်လုံးကွယ်သွားကြတာအဲ့ဒါမပြန်နိုင်တော့ဘူးသင်္ကန်းချောင်းစီကိုပြန်ကျင်ရောက်လို့ပြန်မရောက်လာတဲ့အချိန်မှာသူ့အနာတမှာလိုက်ရှာတာလေအဲအဖေအမေလို့အောခေါ်ရင်းနဲ့လိုက်ရှာတဲ့အခါကျတော့မိဘတွေကလှမ်းပြီးတော့အော်တယ်ဒီနားမှာအန်တယ်ရှိတယ်အနီးနားကိုမလာနဲ့ပေါ့နော်မွေရှိနေတာဟိုသူတို့လည်းပဲမူဒီမွေကြောင့်မျက်စိကွယ်သွားပြီပေါ့ အဲ့ကျသူ့အနာတာမှာကျူးပစ်ပေးတာပေါ့ຫນွေကျိုးခုတ်ပြီးတော့အဖေမေတွေကိုကျူးပစ်ပေးတော့သူကဲလာအဲ့ဒီမှာသူ့ရဲ့အမူအရာပေါ့ဒီအမေဖေမျက်စိကွယ်သွားပြီဆိုတဲ့အချိန်မှာနော်သူ့ရဲ့တုံ့ပြန်မှုကဘယ်လိုတုံးဆိုတော့ရုတ်တရက်ထပြီးတော့သူငိုတယ်တဲ့ငိုပြီးတော့ရေတယ်တဲ့ဟောဒီဥစ္စာလေးကိုဘုံဘုံတို့ထူးထူးဆန်းဆန်းတွေ့ရတယ်ပေါ့နော်ငိုလဲငိုတယ်ရေလဲရေအဲ့တော့မိမတွေက ဘာလို့ငိုတာတော့ကဲငိုတယ်ဆိုတာတော့ထားပါတော့လေဝမ်းနေလို့ပေါ့ကိုမျက်စိကွဲသွားပြီကိုမိပါတယ်ရေးတယ်ဆိုတာကဲဘာလို့ရေးတာတော့ဟောအဲ့လိုမေးတဲ့အခါမှာဘုရားလောင်းကပြောတာငိုတယ်ဆိုတာတော့ဟုတ်တယ်ဝမ်းနေလို့ငိုတာမျက်စိကွဲခြင်းမကြဘဲနဲ့ကွဲရတယ်ပေါ့နော်ရေးတယ်ဆိုတာကြတော့ငါဒီချိန်ကစပြီးတော့ငါမိဘတို့ရဲ့ကျေးဇူးတရားကိုပြန်ပြီးတော့ငါဆက်ခွင့်ရတော့မယ်ငါကောင်းမှုရင်ငါပြုခွင့်ရတော့မယ် အဲ့ဒါကိုတွေးမိလို့စိတ်ထဲမှာဝမ်းသာလို့ရဲတာပေါ့မိဘဒုက္ခရောက်ပြီးနော်မိဘကိုဘုံဘုံတို့ပြုစုရမယ်နော်အချိန်ရောက်ပြီးယောဂနှိမ့်ဆက်လို့တော့လည်းကောင်းဟုတ်လားအဲ့လိုအနေအထားမျိုးမှာသာသမီတွေဟာတကယ်တမ်းကဟောသူ့အနာတာမလို့ရေနိုင်တဲ့အနေအထားမျိုးမရှိအောင်တောင်မှကြီးကြီးသားသားဖြစ်တဲ့နော်ပေါ့နော်ဟုတ်တယ်မဟုတ်လားကြီးကြီးသားသားဖြစ်တဲ့ဟုတ်လားဟိုသူ့အနာတာမတော့အတုယူစရာကိုကောင်းတယ်ပေါ့နော်သူကတော့ငါအတွက်ဒါအခွင့်အရေးလို့မြင်တာပေါ့ ဒါတို့တချို့သားသမီးတွေကအခွင့်အရေးလို့မြင်နိုင်ကြမယ်မဟုတ်ပေဘူးနော်အဲ့တော့ဒုက္ခရောက်ပြီးတရားသမီးပါသွေးချပါတာဖြန်းသွားတယ်ဆိုကြင်ဘယ်နဲ့လုပ်မလို့အော်ဘယ်ချိန်ကျမှပျက်စီးမယ်လဲမသိပြုစုရတော့မေးဆိုပြီးတော့ဟုတ်လားအဲ့ဒီလိုအနေအထားမျိုးမှာဘုန်းဘုန်းတို့ရဲ့စိတ်တွေကိုသူတို့ရဲ့ကိုယ်ပေါ်မှာရှိခဲ့တဲ့မေတ္တာတရားကျေးဇူးတရားတွေကိုပြန်လဲစဉ်းစားဆင်ခြင်ပြီးတော့ဘာလို့ရမှာတော့ကြိုးကြိုးစားစားနဲ့မိဘရဲ့ပုံမှာလှုပ်လှုပ်ချင်းချင်းဘာလို့ရမှာတော့ကျေးဇူးပြန်တုံ့ပြန်ရမယ်ဟုတ်လား အဲ့လိုကျေးဇူးတုံ့ပြန်တဲ့အခါမှာဘယ်နည်းနဲ့ကျေးဇူးတုံ့ပြန်တာအကောင်းမွန်ဆုံးကျေးဇူးတုံ့ပြန်ခြင်းမျိုးဖြစ်မလဲနော်အဲ့ဒီဥစ္စာကိုဘုံဘုံတို့စဉ်းစားရမယ်ဟုတ်လားမိဘရဲ့ပုံမှာကျေးဇူးဆက်တဲ့နေရာမှာဘုံဘုံတို့ဘယ်နည်းနဲ့ကျေးဇူးဆက်တာအကောင်းဆုံးလဲဒါကိုလည်းပဲမြတ်စွာဘုရားရဲ့စကားတော်ကိုပဲဘုံဘုံတို့ယူပြီးတော့နော်နာယူကြည့်ကြမယ်ပြောကြည့်ကြမယ်ဟုတ်လားအင်္ဂုတ္တပါဠိတော်ထဲမှာမြတ်စွာဘုရားဟောထားတဲ့စကားလေး ရှိတယ်ဒါလည်းပဲလူကြားထဲမှာအလွန်ထင်ရှားပါတယ်သို့တော့ထင်ရှားတဲ့သိတဲ့အကြောင်းအရာတွေကနော်အခြေခံကိုကစအလွန်ကောင်းလို့အလွန်လိုအပ်လို့ထင်ရှားနေတာသိနေတာဒါကြောင့်အဲ့ဒါတွေကိုဘုံဘုံတို့ကခေါင်းထဲမှာအမြဲတမ်းရှိအောင်ကြိုးစားသင့်တယ်နော်မြတ်စွာဘုရားဘယ်လိုဟောတော့ဒွိနဟံဘိခွေနတုပ္ပတိကာရံဝရာမိယဟန်တို့တဲ့လောကမှာနှစ်ယောက်သောသူကိုလွယ်လွယ်ကူကူကျေးဇူးဆက်နိုင်တယ်လို့ငါမဟောဘူးတဲ့ဟောစကလုံးလေးတွေက နော်နှစ်လိုဝယ်ရကောင်းအောင်နော်စကားပြောပုံလေးอ่ะဟုတ်လားနှစ်ယောက်သောသူကိုနော်လွယ်လွယ်ကူကူကျေးဇူးဆက်လို့ရတယ်လို့ငါမဆိုဘူးတဲ့ဆိုလိုတာအလွန်ကိုခက်ခဲရင်ရင်ကျေးဇူးတုံ့ပြန်မှပြည်လည်နိုင်မယ်ပေါ့နော်အဲ့ဒီနှစ်ယောက်ကဘယ်လိုဆိုကတမေတန်ဒိဏမာတုစာပိတုစာမိခင်နဲ့ဖခင်မေတဲ့အဲ့တော့မြတ်စွာဘုရားဘယ်လိုဆက်ပြောတော့ဧကေနဘိခဝေအန်တေနမာတတံပရိဟရေယဧကေနအန်တေနပရိပိတရံပရိဟရေယနော်လူတယောက်ဟာ ဒီမိခင်ကိုပခုံးတစ်ဖက်မှာတင်မယ်နောက်ဖခင်ကိုလည်းနောက်ထပ်ပခုံးတစ်ဖက်ပေါ်မှာတင်မယ်အဲ့ဒါလိုတင်ပြီးတော့ဝိတ္တတတာယုကောဝိတ္တတတာဇီဝီသောစာနေတံနော်အသက်တရာသူကလည်းရှိမယ်ဟုတ်လားဆိုတော့နှစ်ပေါင်းတရာပေါ့နော်နှစ်ပေါင်းတရာဘာလို့မလို့ဥ္စာရဏပရိမတ္တနာနော်နာပနတံပါဟနေနာနော်ဟိုအနတ်နေပါတယ်မရှိအောင်အမွှေးနန္တာတွေလိမ့်ပေးတယ်ပေါ့ဟုတ်လား ညောင်းညာတွေပြင်အောင်နင်းပေးနှိပ်ပေးမယ်နော်ရေဘူးရေအေးနဲ့ရေချိုးပေးမယ်ဟုတ်လားပြီးတော့ကိုလက်ဆုံနေပြီးတော့ပေးမယ်ပေါ့ပြုစုမယ်ပေါ့အစသာရာရာအကုန်လုံးဟုတ်လားဘလောက်ထိပြုစုမလို့ဆိုတော့တေစာတက်ထေဝမုဒ္ဒဂရေတံစစေယုံအဲ့ဒီပခုံးပေါ်မှာပဲထမ်းထားပြီးတော့ပခုံးပေါ်မှာပဲတော့ကျင်ကြီးကျင်ငယ်စွန့်မစေယုံဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားနော်ဟောတာ နတွေဝဘွေခေမာတာပိတုနကတံဝါဟောတိပฏิကတံဝါအဲ့ဒါလိုပြုစုလုပ်ကြွေးတော်လည်းပဲဒါကိုနော်ကြည်လေအောင်ကျေးဇူးဆက်နိုင်တယ်လို့ငါမဆိုဘူးတဲ့နော်နောက်ထပ်ပါဆက်ပြောတော့ဣမိတ်သာစဘိခွေမဟာပထဝီယနော်ပဟုတရထရတနာယမာတာပိတရောဣတရာတိပစ္စယရေစီပရိဋ္ဌာပေးရတယ်ဒီမဟာပထဝီမြေကြီးတစ်ခုလုံးယတနာတွေနဲ့ပြည့်နေတဲ့မဟာပထဝီမြေကြီးတစ်ခုလုံးကိုအစိုးရတဲ့နော် မင်းရဲ့အဖြစ်ကိုရအောင်လုပ်ပေးမယ်ဆိုရင်တောင်နတ်တွေဝဘိခွေမာတာပိတုနဲ့ကတံဝါဟောတိပိတိကတံဝါအမေအဖေပေါ်မှာအဲ့ဒါကျေးဇူးဆက်ရမရောက်သေးဘူးတဲ့ဟုတ်လားဒါနဲ့ရင်ဘာဘူးလို့အဲ့ဒါလို့ပြောရတာတော့နော်ပြောကြတာလေးတွေသေချာမှတ်နော်အမေအဖေကိုပခုံးတစ်ဖက်စီမှာတင်မယ်ဟုတ်လားကိုကြီးဝင်းကအကုန်လုံးပြည့်စုံမယ်ဒီပေါ်မှာပဲကျွေးမွေးမယ်နော်ကျင်ကြီးကျင်ကအကုန်လုံးသုတ်တယ်မယ်ဒီလိုနီးနဲ့နှစ်ပေါင်း100နောက်နောက်ဆုံး မဟာပရိမြေကြီးတစ်ခုလုံးကိုအစိုးရတဲ့ပိုင်တဲ့လူတယောက်ဖြစ်ကိုရအောင်လုပ်ပေးမယ်ဒါဆိုရင်တော့မှကျေးဇူးပါပါတော့မကြည်သေးဘူးတဲ့ဟုတ်လားအဲ့လိုဘာကြောင့်ပြောရတယ်လဲဆိုရင်တန်ကိတဟေတုနော်ဘဟုကာတော့ဘိခွေမာတာပီရောပုဒ္ဒနာနော်အပါရကာပောတကာဣမတလောကတဓာတိတာတော်တယ်သောတော်ပါဠိစကားလေးပဲမိဘတွေကသားသမီးတွေအပေါ်မှာအလွန်ကျေးဇူးများတယ်ကိုယ့်ရဲ့အသက်ကိုစောင့်ရှောက်ခဲ့တယ်ကိုယ့်ကိုကျွေးမွေးခဲ့တယ်လောကကြီးကိုကိုယ့်ကိုပြခဲ့တယ်တဲ့ဒါကြောင့်မို့လို့ မိဘတွေကိုလွယ်လွယ်ကူကူကျေးဇူးဆက်လို့မရဘူးတဲ့အဲ့ဒါကိုဘုံဘုံတို့ရှင်မာရထတာတာရေးထားတာရှိတယ်မိကိုညာကဖအကိုလက်ဝဲကင်ဆွဲချီလေးပကုံးထက်ဝဲအသက်ဆုံးအောင်မျက်နှိုးဆောင်၍အခေါင်ဖျားလှုပ်ကြွေးညာလေးမွေးဖွားပိုက်ကျူးရှေးတင်ဘူးသည်ကျေးဇူးလှည့်ပြိုင်မဆက်နိုင်ခဲ့တဲ့နော် အမေကိုညာဘက်ပခုံးအဖကိုလက်ဝဲဘက်ပခုံးမှာကင်ဆွဲပြီးတော့ပခုံးထက်မှာပဲအသက်ဆုံးအောင်မျက်နှိုးဆောင်၍အခေါင်ဖျားလှုပ်ကြွေးညားလိမ့်တယ်။နော်အသက်ထက်ဆုံးမျက်မျက်နှိုးနှိုးလှုပ်ကြွေးတော်လည်းပဲမွေးဖွားပိုက်ကျူရှစ်တင်ဘူးသည်။နော်ကိုယ်ပိုက်ရထွေထွေယူရရမွေးခဲ့ကြွေးခဲ့တဲ့ဂျေဇူးတရားရှေးတုန်းကတင်းထားတဲ့ဂျေဇူးတရားအဲ့ဒီဂျေဇူးတရားတွေကိုဂျေဇူးလှည့်ပြိုင်မဆက်နိုင်ခဲ့တယ်။ဒါနဲ့ဂျေဇူးကကြည်အောင်အကောင်းဆုံးစနေရဘလို့ဆက်ရမှာတော့အဲ့ဒီဒေသနာရဲ့နောက်မှာအဲ့ဒါထည့်ပြီးတော့မြတ်စွာဘုရားဟောထားတယ်နော်ဘယ်လိုဟောတော့ ယောစကောဘိခွေမာတာပိတရောအတ္တတေတတ္တာတမ္ပရာယတမတပိတိနိဝေတိတိပဋိဌာပေတိယုံကြည်မှုတရားတရားမရှိတဲ့မိဘကိုယုံကြည်မှုတရားတရားရှိအောင်ပြောပေးတယ်တက်ဝင်သွားအောင်ဆောင်ရွက်ပေးတယ်နောက်ဆုံးယုံကြည်မှုတရားတရားသူ့တန်တန်မှာတီးသွားအောင်ဆောင်ရွက်ပေးတယ်အဖေရတရားတန်ခါယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးစေနာရဲ့စွန့်ရည်တတ္တိလို့ဆိုတဲ့ကံကံရဲ့အကျိုးဒါတွေကိုသိအောင်မြင်အောင်ဟုတ်လား နားလည်အောင် ပြောပြီးတော့စစ်မှန်တဲ့ယုံကြည်မှုကိုရအောင်လုပ်ပေးတယ်ပြီးတော့ပါတော့နော်ဒုတ်တီလေတီလသမ္ပရာယတမတပေတိနိဝေတိတိပြိဋ္ဌာပေတိနော်ကိုချင်းတီလပျက်စီးနေတဲ့မိဘကိုကိုချင်းတီလကောင်းအောင်လုပ်ပေးတယ်မစ္စရိစာကသမ္ပရာယတမတပေတိနှမျိုးဝန်တိုတဲ့အလေးကျင့်ရှိတဲ့မိဘကိုနော်စွန့်လွတ်တဲ့စိတ်ဖြစ်အောင်ပြောပေးတယ်လုပ်ပေးတယ်ဟုတ်လားပြီးတော့ပါတော့ဒုတ်ပင်ကြီးပညာသမ္ပရာယ နော်ပညာမဲ့တဲ့အမှန်ကန်သိမှုအားနေတဲ့မိဘကိုအမှန်ကန်သိအောင်အထူးသဖြင့်ခန္ဓာရဲ့အနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါးကိုသိဖို့မပုဂ္ဂိုလ်တ attva သဘောကင်းစိတ်တဲ့နော်တဘာဝတရားတို့ရဲ့ဖြစ်စဉ်များတာဖြစ်တယ်ဆိုတဲ့အမှန်တရားကိုသိဖို့နောက်ဆုံးသစ္စာလေးပါးအမှန်တရားကိုသိဖို့ဟုတ်လားမသိသေးတဲ့မိဘကိုသိအောင်ဘယ်လိုပြင်မလို့စောင့်ရက်ပေးရလေးချက်မြတ်စွာဘုရားပြောတယ်ဟုတ်လားတရားတရားမရှိတဲ့မိဘကိုတရားတရားရှိအောင်ကိုချင်းသီလမရှိတဲ့မိဘကိုကိုချင်းသီလရှိအောင် နှမျောတဲ့မိဘကိုစွန့်ကြဲတဲ့သဘောမျိုးဖြစ်လာအောင်အသိဉာဏ်ပညာနည်းတဲ့မိဘကိုအသိဉာဏ်ပညာရှိအောင်ပြောပေးတဲ့လှုပ်ပေးအဲ့ဒီဥစ္စာဆိုလို့ရှိရင်နော်ဣဒဝတာခောဘေးခွေမာတာပိတုနာကတင်စာဟောတိပฏิကတင်ဒါဆိုလို့ရှိရင်တော့ကောင်းကောင်းမွန်မွန်ကျေးဇူးဆက်ရရောက်တယ်လို့အဲ့လိုမျိုးဆိုပြဟောတယ်ဟုတ်လားအဲ့တော့ဘုံဘုံတို့မိဘရဲ့ပုံမှာဒါကနော်အကောင်းမွန်ဆုံးကျေးဇူးဆက်တဲ့နေ့နော်မာတာပိတုဥပဋ္ဌာနာ ဒီမင်္ဂလာတရားကိုအထွတ်အထိပ်ရောက်အောင်ပြုနည်းလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဆက်ပြီးတော့ဖြည့်ဆွက်ပြီးတော့ပြောစရာလေးတွေရှိတာနော်မိဘရဲ့ပုံမှာတခါတလေကြတော့ကောင်းစီခြင်းလုံးအားကြီးပြီးတော့စိတ်တိုင်းမကြတဲ့စိတ်တွေဖြစ်လာတတ်တာကိုလည်းပဲသတိထားဖို့လိုတယ်ဟုတ်လားဒါကြတော့ဘုံဘုံတို့လက်တွေ့အနေအထားလေးတွေနဲ့ရှင်းပြီးတော့စဉ်းစားကြည့်ပြီးတော့ပြောတာပါဟုတ်လား ကိုကတခါလေကျတော့အလွန်ကောင်းစေခြင်းနဲ့အလွန်ကောင်းစေခြင်းတဲ့အခါကျတော့နည်းနည်းလေးချုံရင်းချက်ကိုတောင်ကိုကခွင့်မလွတ်တာမျိုးတော့သူများလှုပ်လို့ရှိရင်စိတ်ထဲမှာဘလို့မှမနေပါဘူးလို့မိဘတွေလှုပ်ပြီးဆိုရင်တော့စိတ်ထဲကပါတော့နော်တိတ်ပြီးတော့မကြည်တာမျိုးမဖြစ်သင့်ဘူးပေါ့နော်အဲ့ဒါမျိုးอ่ะဟုတ်လားတကယ်ဆိုလို့ရှိရင်နော်မိဘရဲ့ပုံမှာကိုယ်စိတ်ကမှန်မှန်ကန်ကန်မြင်တတ်ဖို့လိုတယ်ဟုတ်လားကောင်းစေခြင်းလုံးလို့တခါတလေစိတ်ကနော်စိတ်တိုင်းမကြတွေဖြစ်တာလည်းရှိတယ်အဲနောက်တစ်ခုက ဒါကြတော့လူငယ်တွေအတွက်ဘုံဘုံတို့ရည်ရွယ်ပြီးတော့ပြောကျင်တာပေါ့ကိုယ်စိတ်တိုင်းမကြလို့ကိုယ်အလိုမပြည့်လို့နမိဘရဲ့ပုံမှာညုံညင်တာမျိုးနှစိတ်တိုင်းမကြဖြစ်တာမျိုးဒါမျိုးကိုစိတ်ထဲမှာမဖြစ်စေသင့်ဘူးဘာဖြစ်လို့ဆိုတော့မိဘဟာကိုယ့်အတွက်တာမန်လူတယောက်မဟုတ်နော်သူများအတွက်တော့ကိုမိဘဟာတာမန်ပဲဒါပေမဲ့ကိုယ့်အတွက်ကတော့ကိုမိဘဟာတာမန်လူတယောက်မဟုတ်ကျင်တဲ့လူပေါ်မှာဒေါသဖြစ်တာနဲ့ကိုမိဘပေါ်မှာဒေါသဖြစ်တာအပြစ်ချင်းမတူဘူး ကျင်တဲ့လူပေါ်မှာကြံကြံထန်ထန်ပြောတာနဲ့ကိုမိဘပေါ်မှာကြံကြံထန်ထန်ပြောတာအပြစ်ချင်းမတူဘူးဘာလို့ကြည့်ရင်သိနိုင်လဲဆိုကြပါစို့ရိုးရိုးလူတယောက်ကိုတတ်တယ်ဆိုရင်ဘုံဘုံတို့ကိုတရားအထုတ်မယ်ဆိုရင်အဲ့ဒီအပြစ်ဟာပျောက်သွားနိုင်တယ်တရားလူတရားမရရဖို့အတွက်အဲ့ဒီအပြစ်ကမတားဆီးနိုင်ဘူးအမေတို့အဖေတို့တတ်မယ်ဆိုရင်တော့မရနိုင်ဘူးတရားလူတရားမြတ်ကိုမပြောနဲ့ဒုတိယဘဝမှာကောင်းတဲ့ဘဝကိုတောင်မရနိုင်ဘူးသေချာပေါက်သေတာနဲ့အဲ့ဒါငရဲကိုဆင်းရမယ် အဲ့ဒါကိုကြည်လိုက်လို့ရှိရင်မိဘဟာကိုယ့်အတွက်တာမန်လူမဟုတ်ဘူးဆိုတာမထင်ရှားဘူးလားထင်ရှားနော်တခါတလေဘုံဘုံတွေးမိတာပေါ့ကိုယ်စိတ်ကလေးနည်းနည်းအလိုမကျလို့တော့မိဘကိုကိုယ်စိတ်ထဲကညှို့ညင်စိတ်မြန်းပေါက်မယ်ဆိုရင်တတိလေးရတဲ့တယ်ဩသူတို့လည်းပုထုဇဉ်ပဲအမှားပဲကင်းမလို့ဟုတ်လားတိုးတော့ဘလို့စဉ်းစားတဲ့လဲဆိုတော့ငါ့ကိုအလိုကျအောင်အများကြီးလှုပ်ပေးခဲ့ဘူးတာပဲ နည်းနည်းလေးအလိုမကျစရာလေးတွေ့တာ ਨੇ ဘာဖြစ်လို့ငကိုတုံးကတစ်သက်လုံးအလိုကျအောင်လုပ်ခဲ့တာတွေကိုငါမျက်ွယ်ပြုတ်မလဲမစင်သားတယ်မို့လားနော်ကိုယ်စိတ်ထဲမှာနည်းနည်းလေးမကောင်းတာလေးကိုအလိုမပြည့်တာလေးကိုသူ့ရဲ့မကောင်းတဲ့အချက်ကလေးနည်းနည်းကိုကိုကထောက်ပြီးတော့ညှိုးညင်းမယ်ဆိုရင်သူ့ရဲ့ကောင်းတဲ့အချက်တွေတကယ်တမ်းကအများကြီးမရှိဘူးလားရှိရနော်ကို့အပေါ်မှာအများကြီးရှိတာပဲတခြားလူပေါ်မှာကောင်းဖို့မကောင်းဖို့မသေးကြပါဘူးလို့ကို့အပေါ်မှာတော့တကယ်ကိုဖြူရှင်တဲ့မေတ္တာစေနာနဲ့အများကြီးမကောင်းဘူးလားကောင်းတယ်နော် ဒါကြောင့်နည်းနည်းလေးမကောင်းလို့စိတ်ညှို့ညင်မယ်ဆိုရင် အများကြီးကောင်းထားတာကောင်းခဲ့တာကောင်းအောင်မှာဒါတွေကိုကြည့်ပြီးတော့ဖုံဖုံတို့တွေဟာမပြောပါလောက်တဲ့မိဘတို့ရဲ့အပြစ်အနာစာလေးကိုပုံကြီးချဲ့ပြီးတော့နော် ပြင်မာတဲ့စိတ်ညှို့ညင်တဲ့စိတ်မဖြစ်သင့်ဘူးလို့ဒါဘုံဘုံကပြောနေတာဟုတ်လားပြီးတော့နောက်တစ်ခုရှိတာဟိုမိဘကိုကျေးဇူးဆက်ဖို့ဆိုတာနဲ့ပတ်သက်ပြီးတော့ဟိုတချို့ကကျေးဇူးဆက်ဖို့မပြောနဲ့ကျေးဇူးကမ်းကြတာတောင်ရှာရှာပါပါမရှိဘူးလား ရှိတယ်အဲ့ဒါလည်းပဲအလွန်တတိထားစရာကောင်းတယ်ပေါ့နော်မင်္ဂလာတွေပျက်စီးကုန်တာပေါ့နော်ကြီးပွားကြောင်းချမ်းသာကြောင်း ပြည့်စုံကြောင်းတွေပျက်စီးပြီဆိုတော့ဘာဖြစ်သွားလဲဆင်းရဲကြောင်းပျက်စီးကြောင်းတွေဖြစ်ကုန်တာပေါ့ဟုတ်လားဒါကြောင့်မိဘရဲ့ပုံမှာကိုကဟိုစွစွဝါဝါမဆက်ဆံတဲ့မှုပေါ့နော်အဲ့လိုစွစွဝါဝါဆက်ဆံပဲကြံလို့ရှိရင်ဒါဟိုလူလက်ပိုင်းတွေကိုဘုံဘုံတို့နည်းနည်းပြောရင်တာပေါ့အဲ့ဒါဘာလဲဆိုတော့ဟို ကံကံရဲ့အကျိုးဆိုတာတွေကစမ်းလဲစမ်းကြဲတဲ့စိတ်ဝင်စားတယ်လည်းကောင်းတယ်။ဘာလို့ပြောချင်လို့ဘုံဘုံကဒီစကားလေးကိုဥလှည့်လိုက်တာလဲဆိုတော့ကိုကမိဘပေါ်မှာကိုကစိုးမယ်ဆိုရင် ကို့ပေါ်မှာစိုးတဲ့သားသမီးမျိုးရလာတတ်တယ်။တေချာပေါက်ကြီးမဟုတ်တော့လည်းပဲရေဘူးရသဘောအဲ့ဒါမျိုးတွေကိုလောကမှာတွေ့ရတယ်။ဟုတ်လား။ကိုကမိဘပေါ်စိုးပြီးဆိုရင်လည်းပဲအဲ့လိုပဲကို့ပေါ်မှာစိုးတဲ့သားသမီးမျိုးရတတ်တယ်။ဟုတ်လား။ မိဘကိုစိတ်ချမ်းသာအောင်မထားဘူးဆိုရင်လည်းကိုယ့်ကိုစိတ်ချမ်းသာအောင်မထားမဲ့သားသမီးမျိုးအနေနဲ့တွေ့တတ်တယ်ဟုတ်လားအဲ့ဒါမို့လို့ဟိုကိုကိုကိုတနာသောအဖြစ်လည်းပဲမိဘကိုအဆင်ပြေပြေဘာလို့တင်တော့ဆက်ဆံတဲ့နဲ့နော်ဒါကိုပြောချင်တာဟုတ်လားအဲ့ဒါကိုပြောတော့ဘုံဘုံခေါင်းထဲမှာဟိုဇက်တော်လေးတစ်ပုတ်အမှတ်ရတယ်အချိန်လေးလည်းနည်းနည်းရှိသေး၄၅မိနစ်လောက်ဆိုရင်ပြောလွယ်ပြီးတော့မှာအဲ့ဒီဇက်တော်ကဘာပြောလို့ဆိုတော့တခုတော့ဘွားတော်ကဘုရားလောင်းကဖေးတစ်ခုသားတစ်ခုအနေနဲ့ မိခင်ကြီးဆုံးသွားတော့နေကြတာပေါ့အဲ့ဒါကိုဘုရားလောင်းကိုသူ့ရဲ့ဖခင်ကြီးကဇွတ်အတင်းအိမ်အောင်ပြုတ်ခိုင်းတယ်ဘုရားလောင်းကသူညင်းတယ်ဒါပေမဲ့ညင်းလို့မရဘူးမင်းအိမ်အောင်ပြုတ်မှာတို့အိမ်မှာယောက်ျားနှစ်ယောက်ကြီးဆိုအဆင်မပြေဘူးတော့ချက်ရပြုတ်ရဖို့အိမ်အောင်မှုကိစ္စဘာညာအရှိတွက်ပြီးတော့အတင်းမိမပေးစားတာပေါ့နော်အဲ့ဒါနဲ့ယူလဲရတော့နောက်တော့တားလေးတယောက်မွေးဟုတ်လားအဲ့ဒါလိုနဲ့နောက်ကြတော့ဘာဖြစ်လာတော့ဆိုတော့ဒီချွေးမနဲ့ယောက်ျားမကြီးကမတည့် မတည့်တဲ့အာနော်တော်တော်ကိုစူးစိုးဝါအခြေအနေရောက်လာအဲ့တော့မတည့်တဲ့အခါကျတော့ तू ဟာဒီသားနဲ့ဖေကြားကိုလည်းပဲနော်မတည့်အောင်ဒီချွေးမစကားတွေကဟိုပို့ဒီပို့လောက်တာပေါ့နော်အဲ့လိုလောက်တဲ့အခါကျတော့တားဖတ်နှစ်ယောက်ကလည်းမတည့်တော့နောက်ကျတော့ဘလောက်ထိအခြေအနေကဆိုးသွားတော့ဆိုတော့ရှင့်အဖေဒီအိမ်မှာရှိနေမယ်ဆိုရင်တော့မပေါင်းနိုင်တော့ဘူးရှင်ကျမကျမရှင့်ကိုမပေါင်းနိုင်တော့ဘူးအဲ့ဒီတိဖြစ်တယ် ဟာငါဖေဒီရှိမယ်ရှိအောင်ဘယ်လိုလုပ်မလို့ဆိုတော့ပတ်ပြစ်လိုက်လို့ခိုင်းတယ်အံဩစရာကြီးအဲ့ဒါနဲ့အစပြောတာတော့မရဘူးနောက်တော့ပြောပါများတော့လည်းပဲနော်ရသွားတာပေါ့အဲ့တော့ငါဘယ်လိုတတ်အံမလို့ဆိုတော့တင့်ဖေကမျက်စိလည်းမမြင်တော့ဘူးပေါ့နော်အသက်ကလည်းကြီးပြီအဲ့တော့လှဲပေါ်တင်ပြီးတော့တနေရာသွားမယ်ဆိုတော့ခေါ်သွားပြီးတော့အဲ့ဒီတော့ရောက်တဲ့အခါကျတော့မြေချင်းတူးပြီးတော့အဲ့ဒီမြေချင်းနဲ့ချပြီးတော့မြေတွေဖို့ထားခဲ့ဘယ်သူမှလည်းမသိဘူးပေါ့အသားအဲ့ဒါကိုသဘောတူတယ်ဖះလောင်းအဖះလောင်းမဟုတ်ဘူးအဲ့ဒါက ဖះလောင်းကနောက်ထပ်ငယ်ဆုံးမွေးမြေးထားတဲ့မွေးထားတဲ့မြေးလေးရမှသူကဖះလောင်းဟုတ်လားအဲ့အဲ့လိုမျိုးသူ့ရဲ့အမေနဲ့အဖေနဲ့ကသူ့အဖိုးကြီးကိုတတ်ကြဖို့တော့တိုင်းမင်းနေတာကိုဖះလောင်းကကြားတယ်အဲ့တော့သူကခုနှစ်နှစ်သားအရွယ်တောင်ရောက်နေပြီကြားတဲ့အခါကျတော့ဟာငါအဖေကတော့အလွန်ဝင်လေးတဲ့နော်ကံကိုလွန်ကျူးတော့မှာပဲငါကေမဖြစ်မယ်ပေါ့ဒါပေမဲ့ तू ကကလေးရှိသေးရဆိုတော့ခွန်အားနဲ့အသုံးပြုပြီးတော့သူ့အဖေကိုအဲ့လိုလှုပ်လို့လည်းမရအဲ့တော့ तू ဥပယ်တမြင်နဲ့ကဲမယ်ရှုပြီးတော့ဘာလုပ်တော့ဆိုတော့အဲ့ဒီလှဲပေါ်သူမရရအောင်လိုက်တယ်ငိုးယူပြီးတော့ရအောင်လိုက်တယ်ဖေကိုသွားမြုပ်မယ်အဖိုးကိုမြုပ်မယ်လှဲပေါ်သူလိုက်တယ်လိုက်တော့အဲ့ဒါမြေဖွာမြေဖိုး၃ယောက်ပေါ့နော်အဖိုးရဲ့ဖေရဲ့သားလေးရဲ့သွားကြတာအဲ့ဒါတော့ရဲရောက်တဲ့အခါကျတော့ဒီဖခင်ဟောမြေမြုပ်မယ်ဆိုတူးရတူးတော့မောတော့နားပေါ့အဲ့နားတဲ့ချိန်မှာအဲ့ဒီပေါက်ပြားကိုယူပြီးတော့အဲ့ဒီမြေးလေးကဘုရားလောင်းကသူကတနေရာမှာကျွန်းလေးတိတိလေးကျွန်းတူး ပေါက်ပြမနိုင်တနိုင်နဲ့တူးတယ်အဲ့ဒါနဲ့သူ့အဖေကမေးတာမင်းကဘာလို့တူးတာတော့ကျွင်းဘာလို့တူးတာအဖေကဘာလို့တူးတာတော့ငါမင်းဖို့မြုပ်မလို့ငါအဖေကိုမြုပ်မလို့အဲ့လို့ဆိုရင်ကျွန်တော်ကဘာလို့တူးတယ်လို့ထင်တော့ဘာလို့တူးတော့ဆိုအဖေကအဖေအဖေကိုမြုပ်မယ်ဆိုရင်ကျွန်တော်ကလည်းအဖေကိုမြုပ်ရလိမ့်မယ်ပေါ့နော်အခုမမြုပ်နိုင်ဘူးဆိုရင်ကျွန်တော်အားကောင်းလာတဲ့အချိန်အသက်ကြီးလာတဲ့အချိန်မှာအဖေကိုမြုပ်မယ်ဒါအဖေကိုမြုပ်ဖို့တူးတဲ့ကျွင်းမယ်ပေါ့ဟုတ်လားအဲ့ကြတော့မှဒီ ဘုရားလောင်းရဲ့အဖေကတတိယဩငါငါ့ကိုမြုပ်ငါ့အဖေကိုမြုပ်တယ်ဆိုရင်ငါသားကလည်းငါ့ကိုမြုပ်လိမ့်မယ်ပေါ့နော်ဒါအလွန်စဉ်းစားစရာကောင်းတဲ့ဟိုအကြောင်းအရာတစ်ခုလို့ဖုံဖုံထင်တယ်ဟုတ်လားသင်ပေးထားသလိုမျိုးပေါ့တော့မိမကိုအဲ့လိုမျိုးမြုပ်ပြီးတော့တတ်တာမျိုးဆိုတာတော့အလွန်အလွန်ကိုနော်ဖြစ်တော်ဖြစ်ခဲအလွန်ရှားပါလိမ့်မယ်ဟုတ်လားဒါပေမဲ့ကြင်ကြင်ထန်ထန်ပြောတာမျိုးဟုတ်လားစိတ်ယုံမှမွေးတာမျိုးစိတ်ကောက်တာမျိုးစိတ်လှုပ်တာမျိုးတွေတချို့အများကြီးမရှိဘူးလား ရှိအဲ့လိုဆိုရင်ကိုသားသမီးရလည်းပဲကိုကိုကြည့်နေမှာပဲလေဟုတ်လားငါမိဘသူ့မိဘကိုကြံကြံထန်ထန်ပြောတယ်ဆိုသူကလည်းပဲချူချူသားသားပြောဖို့စိတ်ကူးပဲရှိတော့မလို့ဟုတ်လားဒါကြောင့်မို့လို့ဒီမိဘရဲ့ပေါ်မှာကိုဘလို့ဆက်ဆံမလဲဆိုတာကိုနော်ကိုသားသမီးလေးတွေရဲ့မျက်နှာကိုကြည့်ပြီးတော့နော်အကောင်းဆုံးသင်ကြားပေးနိုင်တဲ့လူတစ်ယောက်ဖြစ်အောင်လုပ်နိုင်မယ်ဆိုရင်ဒါကို့အတွက်လည်းပဲနော်ကောင်းအောင်လုပ်ရရောက်တယ်လို့ နကိုသားသမီးတွေအတွက်လည်းပဲအကောင်းဆုံးလမ်းပြတဲ့အနေနဲ့ကောင်းအောင်လုပ်ပေးရရောက်တယ်လို့ဆိုနိုင်မို့လားဆိုနိုင်တယ်ဟုတ်လားဒါကဘုံဘုံအနီကုန်းလေးပြောရင်လို့ပြောပြတယ်နော်အဲ့တော့ပြောရင်ဒါပါတော့မိဘအပေါ်မှာဆွဆွဝါဆက်ဆံမယ်ဆိုရင် ကိုယ့်အပေါ်မှာလည်းဆွဆွဝါဆက်ဆံတဲ့သားသမီးမျိုးတွေနဲ့တွေ့ရတတ်တယ်ဟုတ်လားဒါကြောင့်တူတောင်းတဲ့ဘဝမှာနော်ဘဝဆိုတာတကယ်တမ်းကတော့ဝန်တို့ဝန်ဝန်ကြီးပဲတာဝန်ကြီးပဲဟုတ်လား မလုပ်ချင်ဘူးလို့တချို့ကိစ္စတွေကညင်းလို့မရဘူးနော်ကိုယ်ကျေးဇူးရှိခဲ့ပြီမိဘတွေကဒါကိုမဆက်ချင်ဘူးဆိုလို့လုပ်လို့မရဘူးအဲ့ဒီဥစ္စာကိုဘုံဘုံတို့ကမဖြစ်လို့လုပ်ရတယ်ဆိုတဲ့အနေအထားမျိုးထက်ကြောလွန်ပြီးတော့လှုပ်တဲ့လှုပ်ထိုက်လို့လုပ်ရတယ်လှုပ်ချင်လို့လှုပ်တယ်ဆိုတဲ့အနေအထားမျိုးထိရောက်အောင်ကောမမြင့်မြတ်တဲ့စိတ်ဖြစ်အောင်မကြိုးစားတယ်မို့လားကြိုးစားတယ်နော်အင်းဒါတွေကိုဘုံဘုံတို့ဒီပုတ္တဒါဟမ်မနေ့ပြန်ပြောမယ်ပုတ္တဒါရနော်သင်္ကာဟမင်္ဂလာနဲ့ မနေ့ပြန်မဟုတ်သေးပါဘူးလေတပတ်ခါဟုတ်လားအဲ့ဒီကြတော့နောက်ထပ်ဒီမိဘနဲ့ပတ်သက်တဲ့အကြောင်းအရာတစ်ခုနှစ်ခုကလည်း तू ကပါအောင်မှာပဲအောင်ဆိုဒီမင်္ဂလာနှစ်ခုကလည်းပဲ तू ကဆက်ဆက်နေတာနော်အခုမင်္ဂလာတရားနဲ့ပတ်သက်ပြီးတော့ဒါမိဘကိုပြုစုနိုင်တဲ့အရွယ်လှုပ်ကြွေးနိုင်တဲ့အရွယ်ကိုရောက်လာပြီဆိုလို့ရောက်လာပြီဆိုတဲ့အနေအထားနဲ့ဒီမင်္ဂလာနဲ့ဒါကြိုက်ပြီးတော့ပြောနေတာဟုတ်လားမိဘကိုလှုပ်ကြွေးတဲ့အနေအထားနဲ့ကိုအိမ်တော်ကြရဆိုကိုသားသမီးကိုသားမယားဟော သင်္ခါတရားနဲ့ချီးမြှောက်ရမယ်အနေအထားမျိုးကိုလည်းပဲတပြိုင်တည်းတည်းဒါတွေ့လာတယ်ဟုတ်လားအဲ့ဒီနှစ်ခုကသူကဆက်ဆက်နေတယ်ဟုတ်လားပိယနာကုလစကမ္မန္တာနော်နောင်မှာရှုပ်ထွေးသွားစေမယ့်အလုပ်မျိုးကိုမလုပ်ချင်းရမင်္ဂလာဆိုပေါ်လာနော်ဒီကထားအဲ့ဒီမင်္ဂလာတွေပေါင်းပြီးဟောထားတာဟုတ်လားအဲ့တော့အဲ့ဒါတွေအထူးသဖြင့်ပုဒ္ဒဒါရတသင်္ဃဟောဆိုတဲ့မင်္ဂလာနဲ့နော်မင်္ဂလာကိုပြောတဲ့အချိန်မှာဒီမင်္ဂလာတရားအကြောင်းကလည်းနည်းနည်းတော့ထပ်ပြီးတော့ပါအောင်ပါပဲဟုတ်လားအခုကတော့ နော်တနာရီရှိပြီဆိုတော့ဒီလောက်နဲ့ဘုံဘုံတို့ပြီးရအောင်နော်ဒါမိဘတို့နဲ့ပတ်သက်ပြီးတော့ဒါဘုံဘုံတို့ဒီမင်္ဂလာတရားကြီးနဲ့ပြည့်စုံဖို့အတွက်အဓိကနားလည်စေခြင်းတဲ့အချက်ကအများကြီးမဟုတ်ပါဘူးမိဘတို့ရဲ့ကိုယ့်ပေါ်မှာရှိတဲ့မေတ္တာနဲ့ကျေးဇူးတရားကိုပြန်လည်စဉ်းစားဆင်ခြင်မိဖို့တစိမ့်စိမ့်တွေးပြီးတော့ခံစားတတ်ဖို့နော်နောက်တစ်ချက်ကမိဘကိုပြုစုလုပ်ကြွေးမယ်ဆိုရင်အကောင်းဆုံးပြုစုလုပ်ကြွေးခြင်းက တရားတရားသီလတရားစကားတရားပညာတရားဒီလေးမျိုးမရှိသေးတဲ့မိဘရှိအောင်ဒီလေးမျိုးနည်းနေသေးတဲ့မိဘကို များအောင်လုပ်ပေးဖို့ပေါ့နော်အဲနောက်ဆုံးမိဘရဲ့ပုံမှာဘလို့မှညုံညင်တဲ့စိတ်ကလေးတောင်မဖြစ်အောင်တတိထားဖို့ပေါ့မိဘဟာကိုယ့်အတွက်တာမန်လူတယောက်မဟုတ်ဘူးဆိုတာဟုတ်လားကြံတဲ့လူနဲ့ဘာမှမဆိုင်ဘူးเนาะအဲ့ဒါကိုဘုံဘုံတို့ရှင်းရှင်းလင်းလင်းမြင်ပြီးတော့ မိဘရဲ့ပုံမှာအစစ်မြင့်မြင့်ဘုံဘုံတို့တုံ့ပြန်နိုင်ဖို့မလိုဘူးလားလိုတယ်အဲ့ဒါဆိုလို့ရှိရင်တော့ကြီးပွားခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းပြည့်စုံခြင်းရဲ့အကြောင်းမင်္ဂလာတရားကိုယ်တန်တမှာတည်သွားတယ်မင်္ဂလာရှိသွားတယ်လို့ဆိုနိုင်မို့လားဆိုနိုင်တယ်ဒါကြောင့်နော်မိဘတွေကိုပြုစုလုပ်ကြွေးခြင်းဆိုတဲ့မင်္ဂလာတရားနဲ့ပြည့်စုံနော်ကြိုးစားနိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလုပ်အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့အစွမ်းတတ္တိကြောင့် ဘုရားတပည့်တော်တို့သည်မဲ့ညာပုညမျက်နှိဗံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း